ဒီနေ့2029နှစ်ဒီဇင်ဘာလ4ရက်တောက်ကြနေ့ညနေ9နာရီချိန်သမရစကုဘေးဧရိယာမှာရှိတဲ့ထေရဝါဒဓမ္မကမ္မရာလမ်းစဉ်သင်္ချောပို့ချောင်းပန်86ဘုန်းကြီးတို့သဘောတရားရေးပညာရေးပညာဉာဏ်ပိုင်းကိုရောက်နေဉာဏ်ပိုင်းနဲ့ရှုရမယ့်အခြေအနေမျိုးတွေပြောနေပါတယ် အဲ့ဒါကတော့ဓမ္မနုပါဒနာပဲဓမ္မနုပါဒနာ ရှုမှတ်တယ်မှာဓမ္မနိဝေနဒီနိဝေနတရားတွေကလည်းအဖြစ်များတော့ဒါတွေကိုဘုန်းကြီးတို့ခဏခဏထပ်ထပ်ထပ်ထပ်ပြီးပြောရပါတယ်ဒါတွေကိုရှုမှတ်တဲ့နေ့တွေနားလည်မှရှေ့ဆက်သွားလို့ကောင်းတယ်ဒါတွေရှုမှတ်တဲ့နေ့တွေနားမလဲတော့ဒီဟာပဲတဝဲလဲလဲနဲ့ဖြစ်နေတတ်တယ်အကြောင်းဒါတွေကိုထပ်ထပ်ထပ်ထပ်ပြောနေရပါတယ်အဲဒီနိဝေန ရှုမှတ်တဲ့နည်းကိုပြောတဲ့နေရာမှာအရိယဝါဒတရား10ပါးအရိယာတို့နေအိမ်အရိယာသူတော်ကောင်းများကြတော့ဒီတရားတွေနဲ့တက်တက်လုံးနေသွားတာနော်အရိယာသူတော်ရှေရှေအရိယာသူတော်ကောင်းတွေဆိုတာရှေရှေရဖရာတွေပေါ့ဗျာဘုန်းကြီးတို့ဖရာရင်ပွင့်တော်မူသွားတဲ့ဖရာတွေဒီအလုံးအရိယာဒီအရိယာသူတော်ကောင်းတွေကလည်းဒီအရိယာဝါဒတရားနဲ့နေသွားပေါ့ဒီကဘာမှာဆိုဖရာတွေ ပွင့်သွားတယ်ကာကုသနာဘုရားကောဏဂုံဘုရားကတ္တဝဘုရားဘုန်းကြီးတို့ဘုရားပေါ့နော်ခေါရမဘုရား၆ဘုရားပေါ့ဘုန်းကြီးတို့ဘုရားအရင်ပွင့်တော်မူသွားတဲ့ဘုရားနဲ့သူတပိသာတောင်ကတွေပေါ့ရှေရှေကဘုရားယန္တာရိရိယာတွေဟာရိရိယဝတ္တတရားတွေနဲ့နေသွားတော်မူကြတယ်ခုခေတ်ပေါ့ဘုန်းကြီးတို့ရဲ့ဘုရားဗုဒ္ဓဂေါရမရဲ့တပိသာတောင်ကတွေခုသာသနာတော်မှာရှိတဲ့ပုဂ္ဂိုလ်တွေနော်ဖြစ် အရိယာသူတော်ကောင်းဖြစ်ရဟန္တာတွေအရိယာသူတော်ကောင်းတွေလည်းဒီတရားနဲ့နေကြတာနောင်ပွင့်တော်မူလက်တန့်ဖြစ်တဲ့အရိမေရမြတ်စွာဘုရားစာရည်တဲ့မြတ်စွာဘုရားနဲ့တကွရဟန္တာတွေအရိယာသူတော်ကောင်းတွေလည်းဒီတရားနဲ့ပဲနေသွားကြတာဒါကြောင့်ဒီတရားတွေအလုံးအရေးကြီးပါတယ်အရေးကြီးတဲ့အတွက်ဘုန်းကြီးတို့လေ့လာမယ်နာယူရမယ်ကျင့်သုံးရမယ်အဲ့ဒီတည်းမှာဘုန်းကြီးတို့နံပါတ်1ဧကရခော တတိတခုအခိုင်မာအဆောက်အအုံရှိနေအောင်နော်အာယုဏမစိတ်ကတ်အောင်လုပ်တယ်တတိမြင်အောင်လုပ်မယ်ဆိုလိုပါတယ်ဒါလည်းပြောခဲ့ပါတယ်နံပါတ်2မိယာ၄ပါးလည်းရှိရမယ်ဒါလည်းပြောခဲ့ပြီပေါ့နော်နံပါတ်3အဆိုတရား၅ပါးကိုပယ်ရမယ်နိယုဏတရား၅ပါးကိုပယ်ရမယ်လို့ဒါပြောတာပါအရှင်ဘတ်တော်ကဘုန်းကြီးတို့ကာမိဆန္ဒနိဗ္ဗာန်ပတ္တိပြောတယ်ပေါ့ဗျာ အဲဒီကာမိဆန္ဒနိဝရဏနဲ့ပတ်သက်တဲ့တရားလေးပြန်ပြီးလေ့လာကြမှာပေါ့ဒါတော့ပြောပြီးသားပါပဲနော်အဲတော့ဘုန်းကြီးတို့ရှုမှတ်တဲ့ဤမှာလည်းပြောခဲ့ပါတယ်နော်ရှုမှတ်တဲ့ဤတော့ငါကိုယ့်ရဲ့တဏ္ဍမှာအဲဒီမှတ်စုလေးတွေပြန်ကြည့်လဲလွယ်ပါတယ်မှတ်စုလေးတွေပြန်ကြည့်နော်နိဝရဏရှုမှတ်တဲ့ဤဆိုဘုန်းကြီးစာရွက်လေးတွေပေးတာအဲဒီမှာဆိုရင်ဘုန်းကြီးတို့ဓာရတစ်ခုခုမှာအာရုံတစ်ခုနဲ့တိုက်ဆိုင်လာတယ် ကောင်းတဲ့အာယုန်တွေကိုတိုက်ဆိုင်လာရင်ဟုတ်လားစိတ်လေးတွေဖြစ်လာအဲ့ဒီစိတ်နဲ့အတူစေတသိက်တွေဖြစ်တယ်အဲ့ဒီစေတသိက်တွေထဲမှာကာမိသန္တာနိဝရဏကာမိသန္တာနိဝရဏဆိုတာအဓိကတော့လောဘပါပဲဒီအောင်လို့နှစ်သက်တာသဘောကျတယ်လောဘဖြစ်မဖြစ်ဆင်ញင်မှာဆင်ញင်ဖြစ်ရင်လည်းဖြစ်တာကိုသိအောင်တတိညာနဲ့ရှုရမယ်နော်ဟောနိဝရဏတွေဖြစ်နေပါလား နိဝရဏတွေဖြစ်တယ်ဆိုတော့အမှတ်တတိလွတ်နေရင်ဖြစ်တာပါဗျာမတ္တိလွတ်နေဩငါတတိလွတ်နေလို့ဒီဟာတွေကသာယာနေတာနှစ်သက်နေတာပဲဒီလိုဖြစ်တတ်ပါတယ်ဒါလေးကိုကိုကတတိနဲ့ညာနဲ့ကြည်တရင်တော့ဩကာမိဆန္ဒနိဝရဏဖြစ်နေပါလားဆိုဒါလေးကို ပေါ်ပြီးပြောက်ဖြစ်ပြီးပြတ်ဒီလိုမြင်အောင်ကြည့်ရတယ်ဒါကြောင့်ရှုမှတ်နေရဘာဖြစ်လဲဆိုကိုယ်တဏ္ဍာမှာခုနက အမြင်အာရုံအကြောင်းတစ်ခုခုပေါ့လေနှစ်သက်သဘောကြတာတွေတွေ့လာရင် လောဘဖြစ်မဖြစ်ကြည့်ခိုင်းတာအဲ့ဒါကာမိဆန္ဒနိဝရဏဖြစ်တယ်ဗျဘုန်းကြီးရောလူရောအောင်တခုတွေ့ကြုံလာတတိလွတ်နေအစင်းဆိုလဲဒါနှစ်သက်လိုက်တာအတန်ဆိုလဲနှစ်သက်သဘောကြလိုက်တာဒါကိုတတိနဲ့ကြည်နေအဲ့ဒါရပ်သွားလိုက်မယ်နော်မကြည့်တတ်ရင်တော့ကာမိဆန္ဒနိဝရဏဖြစ်တယ်ဘာဖြစ်လို့လဲတတိလွတ်နေလို့တတိလွတ်နေတာအကြောင်းပဲအာယောနိတော်မနိတိကတော့ ကာမိဆန္ဒနိဝရဏဒါကြောင့်ဖြစ်တာအဲ့ဒါကိုလည်းသူကကာမိဆန္ဒနိဝရဏဖြစ်ရင်လည်းဖြစ်မှန်းသိရမယ်သူ့ရဲ့အကြောင်းကိုလည်းသိရမယ်ဘုရားအဲ့လိုဟောတယ်နောက်ကာမိဆန္ဒနိဝရဏမဖြစ်ရင်လည်းမဖြစ်မှန်းသိရမယ်သူ့ရဲ့အကြောင်းကိုလည်းသိရမယ်ကာမိဆန္ဒနိဝရဏခုနကအကြောင်းကမဖြစ်တဲ့အကြောင်းမှလည်းသူ့ကိုတတိနဲ့ညာနဲ့ရှုမှတ်လိုက်တော့ပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားတော့ဗျာအဲ့ဒါရှုမှတ်တတ်လို့တတိထားတတ်လို့ကာမိဆန္ဒနိဝရဏပြောက်သွားဒီလိုနဲ့ကြည့်တတ်ရမယ် အဲ့ဒါကြတော့တတိနဲ့ပညာဆိုတဲ့ယောနိတော်မနိတိကတော့ပေါ့အဲ့ဒါကာမိဆန္ဒနိဗ္ဗာန်ပျောက်ခြင်းအကြောင်းပဲတတိနဲ့ညာနဲ့ကြည့်လိုက်ရင်လေပျောက်သွားတယ်အဲ့ဒါမျိုးမြင်အောင်ကြည့်ချက်ချင်းတော့မပျောက်ဘူးပေါ့ဗျာဘုန်းကြီးတို့စိတ်တွေကဒီပေါ်မှာကတ်တော့ရှုနိုင်မှပျောက်တယ်ဒါကဆက်တက်ရှုရတယ်တစ်ချိန်တည်းနဲ့ရှုလို့မရဘူးနော်ဒီဟာကြီးကตาရနေတာဟောตาရနေတာရောက်တူပဲပြတ်သွားဖို့ဆိုတော့ကလွယ်လွယ်နဲ့မဖြစ်နိုင် နော်အဲ့တော့မှတ်ထားမယ်နော်အဲ့တော့တတိဒီကာမိဆန္ဒနေဝနာဖြစ်ပေါ်လာရင်ဘာလုပ်ရမလဲတင်းတင်းရင်ရင်စိတ်ကကြည်ရမယ်နော်ပျောက်သွားတတိနဲ့ညာနဲ့ရှုလိုက်စူးစိုက်ရှုလိုက်လို့ဒီကာမိဆန္ဒနေဝနာညာပျောက်သွားတတိနဲ့ညာနဲ့ရှုလိုက်လို့ပျောက်သွားတာမြင်နိုင်ပါတယ်နော်အဲတော့ကာမုဆန္ဒနိဝရပျောက်ခြင်းအကြောင်းကဘာလဲဆိုတတိနဲ့ညံပဲပေါ့ကာမုဆန္ဒနိဝရမပျောက်ခြင်းအကြောင်းရပါလဲဆိုတတိလွတ်နေလို့ပဲ တတိနဲ့ရှုမှတ်တိုင်းရင်ကာမနိသနာနိဝရဏပြောင်းမယ်တတိနဲ့မရှုမှတ်တိုင်းရင်ကာမနိသနာနိဝရဏမပြောင်းဘူးဒါမျိုးပါထားပေါ့နော်အဲတော့အဲ့မှာအကြောင်းအကျိုးလေးဘုန်းကြီးခွဲပြကျင်တာပါကာမေဆန္ဒနိဗ္ဗာန်မဖြစ်ခြင်းအကြောင်းကအာယောနိတော်မနိဒီကတတိလွတ်နေတဲ့သဘောပဲတတိလွတ်နေရင်ကာမေဆန္ဒနိဗ္ဗာန်ဖြစ်မယ်တတိနဲ့ညာနဲ့ခုနကာမေဆန္ဒနိဗ္ဗာန်ဖြစ်နေရလေးကိုတတိနဲ့ညာနဲ့ကြည်လိုက်ကြည်လိုက်လို့ရင်ပျောက်သွားလိုက်မယ် အဲ့ဒါကိုယောနိပါဠိလိုကြယောနိတော်မနတိကာရခေါ်တယ်ဒါတတိပါပဲတတိနဲ့ညာနဲ့ကြည်တာကြည်ရင်ကာမိသန္တာနိဗ္ဗာန်မဖြစ်ဘူးဒါမျိုးမှတ်တာဒီမှာဘုရားဟောတာကဘာလဲဆိုကာမိသန္တာနိဗ္ဗာန်ဖြစ်နေလဲဖြစ်မှန်းသိရမယ်သူ့ရဲ့ဖြစ်တဲ့အကြောင်းရင်းလည်းသိရမယ်မဖြစ်ရင်လည်းမဖြစ်မှန်းကာမိသန္တာနိဗ္ဗာန်မဖြစ်ရင်လည်းမဖြစ်မှန်းသိရမယ်သူ့ရဲ့မဖြစ်ပေါ်ခြင်းရဲ့အကြောင်းရင်းလည်းသိရမယ်အဲ့ဒီလိုပြောသွားတာနော်အဲ့ဒါလေးကိုကြည်တတ်ဖို့ပါပဲ နော်ကာမေစနာနိဗ္ဗာန်ဖြစ်ပေါ်လိုက်ပါလို့တင်းတင်းရင်ရင်ဒီဟာပျောက်သွားအောင်ကြည်လိုက်ကြည်လိုက်လို့တတိညာညာနဲ့ရှုမိုက်လို့ကာမေစနာနိဗ္ဗာန်ပျောက်သွားမယ်ဒီတော့ပျောက်ခြင်းအကြောင်းအရာ ပါလဲတတိနဲ့ညာနဲ့ရှုတတ်တာပဲနော်အဲ့ဒါလေးပဲအဲ့တော့အဲ့မှာကာမေစနာနိဗ္ဗာန်ပျောက်သွားမယ်မဖြစ်တာပျောက်သွားမယ်မဖြစ်တာအတူတူပဲပေါ့ဗျာကမဖြစ်တာပျောက်တာတို့ဘာကြောင့်မို့လဲတတိနိုင်ငံနဲ့ကြည်လိုက်လို့ အဲ့မှာအကြောင်းလည်းတွေ့မယ်ကာမေဆန္ဒနိဝရဏမဖြစ်တဲ့အကျိုးလည်းတွေ့မယ်ဒါမျိုးလေးတွေရှုခိုင်းတာပေါ့ဗျာဖြစ်တာတော့ဖြစ်နေပါပဲဒီကာမေဆန္ဒနိဝရဏမပယ်နိုင်တရွေ့တော့အဲ့လိုပျောက်တောင်ကြည်တတ်ဖို့ပဲနော်ပျောက်တာတဲ့ခါကျတော့အဲ့ဒီမှာဘာဆက်တိလိုက်လဲဆိုကာမေဆန္ဒနိဝရဏပျောက်တာလည်းသိတယ်ကာမေဆန္ဒနိဝရဏပျောက်အောင်ရှုလိုက်တဲ့တတိရှုမှတ်တဲ့ရှုမှတ်သည့်စိတ်လေးကိုလည်းနောက်ကနေသိလိုက်တယ် ဟာရှုမှတ်လိုက်တော့ဂမိစ္ဆာနိဝရဏလည်းပျောက်သွားတယ်ရှုသိစိတ်လေးတတိညာလေးကလည်းပျောက်သွားတယ်နောက်ကနေဆက်သိတာနော်တမာရီအကောင်အကောင်နော်တခါအဲ့ဒီနောက်ကသိတဲ့စိတ်လေးကတခါထပ်ပျောက်သွားတယ်တမာရီအကောင်ရင်ရှင်းရှင်းလင်းလင်းမြင်တယ်ဗျာနော်တော့တတိလွတ်နေတော့ခေါင်းကြီးတို့တွေဒီကာမိစ္ဆန္ဒနိဝရဏအာယုံနှစ်သက်တဲ့သဘောကြတဲ့စိတ်ကတော့ဖြစ်နေပါမယ်နော်အဲ့တော့တတိလွတ်နေတာပါခေါ်လေအာယောနိတော်မနတိကာရတော့ခေါ်တယ် တတိလွတ်မှုနေမှုကအကြောင်းတရားပဲတတိလွတ်နေတော့ဗာပြီအကျိုးတရားဖြစ်တဲ့ကာမိဆန္ဒနေမှုတော့ဘုန်းကြီးတို့တာနာမှာဝင်လာတော့ဗောတတိလွတ်ပါဖြစ်လေတွေးကြံတွေးငေးကြံငေးဒီလိုဖြစ်နေရင်ဒီနိဝရဏတွေမပြတ်ဖြစ်နေပါပဲဒါကြောင့်ဘုန်းကြီးတို့ဘယ်နိဝရဏပဲပေါ်ပေါ်တတိမလွတ်စင်နေတာမန်ရှုလို့တော့မရဘူးဗျာအထူးကြောင်ကြဆိုင်ပြီးတော့တတိနဲ့ညာနဲ့မလွတ်ရအောင်ကိုရှုနေပါအဲလိုရှုနေမယ်ဆိုရင်တော့ နိဗ္ဗာန်တရားတွေကမဝင်နိုင်ဘူးဗျာမဝင်နိုင်အောင်ခွန်ကြီးတို့နိဗ္ဗာန်မဝင်ရင်နိဗ္ဗာန်တရားတွေပယ်ထားနိုင်တယ်လို့ဆိုတော့ပေါ့အဲဝိပဿနာဉာဏ်နဲ့ဆင်းရဲတက်လာတက်လာပြီးတော့သောတော်ဖြတ်သွားရင်တော့သောတော်ဖြတ်သွားရင်တော့ဘာဖြစ်လဲဆိုအပေကိုရောက်စေတတ်တဲ့ကာမေဆန္ဒနိဝရဏလုံးဝပယ်ပါတယ်တရားကံကြတော့အပေကိုမရောက်စေတတ်တဲ့အကျံစာကာမေဆန္ဒနိဝရဏပယ်ပါတယ်အနာဂံဖြစ်သွားရင်တော့ဒီခုနက ဒီအပျော်အောင်နှစ်သက်တာဒီကာမိဆန္ဒနိဝရဏလုံးဝပယ်ပါတယ်။ရဟန္တာဖြစ်သွားရင်တော့ဒီရူပဘဝအရူပဘဝနှစ်သက်တဲ့ကာမရာဂတွေပါအကုန်လုံးပယ်သွားတယ်ပေါ့ဗျာ။ဒါလေးမှတ်ထားဖို့။ကာမိဆန္ဒနိဝရဏပြီးတော့ဗာလဲဆိုဘုန်းကြီးကြည့်လိုက်အောင်ပါဗျာပါရနိဝရဏ။ဗျာပါရနိဝရဏလည်းဒီတိုင်းပဲဖျားဟောသွားတယ်။ဘာဟောသွားလဲကြည့်လိုက်အိမ်မှာရှုမှတ်တဲ့နိမဒီဓမ္မဘုန်းကြီးတို့ဗာဆင်ညာကုသဏ္ဏမှာ ဒီဗျာဝရနိဝရဏဖြစ်မဖြစ်တတိလွတ်နေတော့ဖြစ်မှာမျိုးဗျာတတိမလွတ်ရင်တော့မဖြစ်ဘူးပေါ့တတိလွတ်နေတာကိုတတိနဲ့ပညာလွတ်နေအာယောနိတော်မနိတေကတော့ခေါ်တယ်ဒါတွေကဖြစ်မှာပဲတတိနဲ့ညာနဲ့ကြည်တတ်မယ်ဆိုရင်တော့ဒီဗျာဝရနိဝရဏလေးပျောက်သွားမှာဘာလို့ပျောက်လဲလို့မင်းယောနိတော်မနိတေကတော့တတိနဲ့ညာနဲ့ကြည်တတ်လို့ဒါမိန်ဖရာမိန်နေပေါ့ဗျာနော်အဲတော့တတိမလွတ်အောင်ကြည်တတ်ဖို့ တရားထုတ်တယ်ဆိုတော့ဘုန်းကြီးတို့ဘာလုပ်တာလဲမင်းတော့တကယ်တမ်းကျကိလေသာစစ်တွေနဲ့တိုက်နေရတော့ကိလေသာတွေနဲ့စစ်တိုက်နေရတယ်လို့ကိလေသာနော်ကိလေသာနဲ့စစ်တိုက်နေရတာကိလေသာစစ်ဆိုတာလွယ်လွယ်နဲ့ဘုန်းကြီးတို့မနိုင်နိုင်ဘူးရတိုက်လို့နော်မလျှော်တမ်းကိုအတင်းတိုက်နိုင်မှနိုင်တယ်ဒီစိတ်တွေမရမချင်းကိုစိတ်ကိုခတ်တင်းနေရှုမှတ်နေရတယ်ရှုမှတ်နေတော့ပျောက်ပါတယ်နော်ပျောက်သွားရင် ပျောက်သွားလို့လေဒီကာမိဆန္ဒနိဝရဏပဲဖြစ်ပြီးပြာဝရနိဝရဏဖြစ်ပျောက်သွားလို့ပြန်ဆင်ခြင်ကြည့်လိုက်အောင်မတွေ့တော့မတွေ့တော့ပုံကိုပြန်ကိုပေါင်းပေါင်းလားအဲ့လောက်တွေဖြစ်တယ်ဒီမှာတော့ဘုန်းကြီးတို့စာမှာတော့ဒီကာမိအဲပြာဝရနိဝရဏနဲ့ပတ်သက်ပါပြောသွားလဲဆိုတော့ကာပြာဝရနိဝရဏကစိတ်ဆိုးစိတ်ပြတ်တာကိုပြာဝရနိဝရဏအာရုံကိုမကြိုက်တာအောင်တွေ့လိုက်စိတ်ဆိုးမဲ့ဒေါသဖြစ်မဲ့ယောဂာနဲ့တူတယ် ယောဂဒေါသဟာယောဂနဲ့တူတယ်လို့ဒီလိုဥပမာပေးတာယောဂထူးသဖြင့်ပေါ့လေအဖျားယောဂတို့ဘာလို့ဝင်လာရင်ဘာဆဆရတာမရှိဘူးဒါကြောင့်စားတော့ဖို့ကောင်းပါလေယောဂမြန်မြန်ပြောင်းကိုရတော့ဘုန်းကြီးတို့ဒီဒေါသဖြစ်နေတဲ့ပုံကလည်းဖြစ်နေပါပြီလားကောင်းတာလည်းကောင်းတာလည်းမသိအကျိုးရှိတာလည်းမသိကောင်းတာဘယ်လိုပင်ပြောပြောအကျိုးရှိတာဘယ်လိုပင်ပြောပြောသူကကောင်းထင်မှုရတာ ကောင်းမထင်အောင်လည်းမကဘူးပြောတဲ့ပုဂ္ဂိုလ်ကအပြစ်မြင်တတ်တယ်ဒါလေးသတိထားကြပါအပြစ်မြင်တော့ဗာဖြစ်တယ်ဆိုအမှားတွေဆက်တိုက်ဖြစ်တော့အဲကြောင့်ဒေါသဖြစ်လာရင်မြန်မြန်ပြောက်အောင်ခုနရှုတတ်ဖို့လိုတယ်အဲဒီလိုဒေါသဖြစ်လို့ဒေါသဖြစ်နေအောင်ပြောက်မရှုလို့ရင်အဲဒီကိုကပုတ်ပုတ်ပုတ်ပုတ်ယောဂဆိုးလာတယ်လို့ပဲလူဆိုတာကတော့ဘုန်းကြီးတို့ဒီ နည်းဆုံးမိသားစုနဲ့နေကြတာများတာပေါ့လေမိသားစုကိုမိသားစုလေးနဲ့ကိုတော့နေကြတယ်ဒါတွေအလုတ်သွားရင် အလုတ်အများနဲ့လောက်ရတာရှိတော့ပြဿနာကအဲ့ဒီလိုအများစုနဲ့နေတယ်မိသားစုနဲ့နေပြဿနာရှိတာပဲပေါ့အဲပြဿနာရှိလာစိတ်ဆိုးကြမယ်ဒေါသဖြစ်ကြစိတ်ဆိုးကြမယ်စိတ်ဆိုးကြရင်ခုနယောဂဒေါသယောဂဝင်လာတာဒါကိုကနိုင်အောင်ရှုမှဒေါသဒီလက်ခံပြီးလို့ယောဂဝင်လာတယ်တူတူပဲ အခုဘုန်းကြီးတို့ကိုဗစ် -19 ကာလတော့တော်တော်ဖြစ်ကြတော့ပေမြချင်းမိသားစုချင်းသာသမီကိစ္စအတူနေတဲ့ကိစ္စဒါတွေအများအားတွေ့နေဒီဒေါသဖြစ်တယ်ဖြာဝရနိဗ္ဗာန်ပေါ့ဖြာဝရနိဗ္ဗာန်ဘယ်လိုဖြစ်လဲဆိုများသောအားဖြင့်အတူနေတဲ့ပုံကိုယ်တွေအနီးနေတဲ့ပုံကိုယ်တွေဖြစ်တာများတယ်လေဝေးနေတဲ့ပုံကိုယ်တွေကဖြစ်เสียတော်တော်အားနေပါနော်အနီးနဲ့ပုံကိုယ်ပဲရံဖြစ်တာလေဒီပုံကိုယ်ပဲ မတည့်တာလဲဒီပုဂ္ဂိုလ်နောက်တကယ်တကယ်အာကိုစရာရှိလဲဒီပုဂ္ဂိုလ်ပဲအဲ့ဒါကြောင့်မို့ဘာဖြစ်ဖြစ်အတူနေတဲ့ခါကျဒီဒေါသကိုဖြစ်လာရင်ခုနကကိုကတရားရှုမှတ်တတ်တဲ့ပုဂ္ဂိုလ်ဆိုဒီဒေါသတွေကိုကြည်နေလိုက်ပေါ့ဗျာတတိထားကြည်နေရင်စိတ်ထဲမှာပေါ်ပြီးပြောပေါ်ပြီးပြောအဲ့လောက်ထိမြောင်ကြည့်ရတယ်ပြီးတော့အဲ့လိုပြောလို့အဲ့လိုပြောက်သွားရင်လည်းပြီးတာပေါ့ဗျာ အဲ့လိုပြသွားရင်ဒီကိုမူရနှုတ်မူရတွေပေါ်မလားကျွတ်ဒေါသဖြစ်လာရင်ဒီစိတ်ထဲမှာပြောင်းလို့ရင်ဒါကိုနှုတ်အမူရမပါတော့ဘူးဗျာအဲ့ဒီကိုနှုတ်အမူရမပါအောင်စိတ်ထဲမှာပဲငြိမ့်သွားအောင်လုပ်နိုင်ကောင်းတော့ဒေါသဖြစ်လာဒီကျွတ်မျက်နာသုံးဖို့မြင်မျက်နာစပြက်လာတယ်ကိုမူရအဲကိုမူရပြက်အောင်လို့ပဲဆိုရင်လည်းကောင်းပါတယ်အဲ့လောက်ထိမ့်လိုက်ဩငါ ဒေါသဖြစ်လာပြီကိုယ်မူရပြတ်တာကိုယ့်ကိုသတိထားလိုက်ဆက်မသွားနဲ့ပေါ့ကိုယ်မူရပြတ်လောက်တယ်နှုတ်ကမပြောမိအောင်သတိထားထိန်လိုက်ပေါ့တခါကြလေဒီနှုတ်ကပြောမိပြန်တကယ်လို့နှုတ်ကပြောမိရတယ်တခွန်းတခွန်းတော့ပြောမိအောင်တော့ပဲထိန်ပေါ့များများမပြောမိအောင်ထိန်ရတယ်နှုတ်ကပြောပါများရင်ဘာဖြစ်လဲကိုဒီလျောက်တွေပါလာတတ်တယ်ကိုဒီလျောက်တွေပါလာရလို့ပြောလို့ မထိန်နိုင်မထိန်နိုင်နေတဲ့ပြဿနာတွေကပို့ပို့ပို့ပို့ရှုပ်လာတတ်တယ်အဲကြောင့်မို့ထိန်နိုင်ရမယ်ဒီမှာတော့ဘုရားကဒီဒေါသနဲ့ပတ်သက်ပြီးတော့ဒေါသဆိုတာကဟိုမဖြစ်သေးတဲ့အကြောင်းတိုက်ဆိုင်လို့မဖြစ်သေးတဲ့မဖြစ်တာမျိုးကိုထိန်းနိုင်တယ်လို့ပြောလို့မရအကြောင်းတိုက်ဆိုင်လာတဲ့အခါမှာဒေါသဖြစ်ကြအောင်ကြုံလာတဲ့အခါမှာမဖြစ်အောင် ထိန်းနိုင်တဲ့ပုံကောင်မှာပုံကောင်းတယ် ချို့ကဒေါသဘလောက်ဖြစ်စရာကြုံကြုံထိန်းနိုင်တယ်ဗျဘုံကြီးဖြစ်လူဖျားကြီးပုံအဲ့ဒါတွေဘုံကြီးအတူခိုးပြီးကျင့်သုံးရဘုရားတော့ဒီမှာဒီလှုပ်တဲ့တုတ်ထဲမှာဟောထားပါအဲ့မှာဘုရားဥပမာပေးတာတော့တာဝတိမျိုးကအရင်ပေါ်ဘုရားမပွင့်ခင်ခေတ္တကတာဝတိမျိုးမှာဝိရိယကာဆိုတဲ့တထေမတူရှိတော့ဗောနော်အဲတထေမတူကိုအများကနေပြီးတော့ ဘာပြောကြလဲဒီတတိမသိသဘောတော့ကောင်းတာစိတ်ဆိုးတာမရှိဘူးအများအားပြုံရွှင်းနေတာပဲအများအားသိခနိုင်တာပဲအများချီးကျူးကြတာပေါ့ဘုန်းကြီးတို့ကကစုပမာတုတ်မူလပဏ္ဏတာမှာပါပါတယ်ဘုန်းကြီးတစ်ခါတစ်ခါကျတော့ဒီတရားလေးဟောတာပါနော်အဲ့လိုသိချီးကျူးကြတော့ဒီတတိမနော်အာသူကတိမ်မွေ့တယ်ဘာပဲပြောပြောအေးချမ်းချမ်းလေးနေတတ်တယ်ဒီလိုအများချီးကျူးကြတော့ အဲ့ဒီတထေမမှာသူ့မှာသူ့ရဲ့တထေမစိတ်ကြိုက်ပေါ့စသာရလှုပ်ပေးတတ်တဲ့ရှေ့ခက်ပေါ့ဗျာရှေ့ခက်ဥမာပဲကျွမ်းမလေးတယောက်ရှိတယ်သူ့နာမည်ကာလီလို့ခေါ်တယ်အဲ့တော့ကျွမ်းမလေးကဒီနေ့စဉ်းစားတယ်ငါတခင်မဟုတ်တဲ့လူတွေကအများပြောကြတယ်ဒေါသမရှိဘူးဒေါသမရှိဘူးတိတ်ကိုနူးညံ့တာပဲတိမ်မွေ့တာပဲတိတ်ကိုအိတ်ချမ်းတာပဲချီးချီးမွမ်းကြတယ် တကယ်ကိုငါတထေမငါသခင်မငါတထေမဒေါသမရှိလို့ပဲဒေါသကမဖြစ်တာလားဒါမို့ဒေါသရှိပေမဲ့လို့လေအလောကိစ္စတွေသူ့လောကိစ္စတွေငါအဆင်ပြောင်းလုပ်ပေးနေလို့ဒေါသမဖြစ်သလားသူကလို့စဉ်းစားမိစဉ်းစားပြီးတော့သူဘာလုပ်လိုက်လဲသူဒါကငါစုံစမ်းစစ်စစ်မယ်ဆုံးဖြတ်လိုက်ဒီနေ့ကျတော့ဒီကားလေးဆိုတဲ့အိမ်ပေါ်မှာလေးကဘာလုပ်လဲဆိုတော့ မနဲ့ပေါ့မနဲ့စောစောထားခါတိုင်းဆိုလှုပ်ရှားကိစ္စတွေမနဲ့စောစောထားချက်ဆရာပြုတ်ဆရာချက်ပါညာလို့အဲ့ဒီနေရာကြတော့မထားဘူးအဲ့ရာထဲမှာပဲခွေးနေတယ်ဒီတော့တတိမမေးတော့ပေါ့ဟဲ့ကာလီဘာလို့မထလဲဆိုဘာမှဖြစ်ပါဘူးလို့ပြောအဲ့မှာဘာဖြစ်လာလဲစိတ်ဆိုးတာပေါ့မျက်နာမူရပြတ်သွားတာဟိုကဒါကိုစုံစမ်းခြင်းလို့လေ့လာခြင်းလို့လောက်တာဟုတ်အဲ့လိုလောက်လိုက်တာပြန်နေဒီစိတ်က တကယ်တမ်းကျဒေါသကုန်လုံးမဟုတ်ဘူးနော်အချိန်ပြောင်းလုပ်ပြီးလို့ဒါထိန်းနိုင်တဲ့သဘောအဲ့ဒီမှာဟိုကလေးမလေးကသိသွားသိသွားတော့နောက်တည့်ရက်လည်းထပ်စုံစမ်းပြန်တယ်စုံစမ်းတော့ဘယ်လိုလုပ်လဲနောက်တည့်ရက်လည်းဒီလိုပဲအရာနေနေနေမြင့်မှာထားတယ်နေမြင့်မှာထားလာတဲ့ခါကျတော့ကထပ်မေးပြန်တယ်ဟဲ့ကလေးမထားသေးဘူးလားမထားသေးပါဘူးဘာဖြစ်လို့လဲမထားခြင်းလို့မထားတာပါအဲဒီမှာဒေါသဖြစ်လာနှုတ်ကနေပြောနေငါအကြောင်းသိစရာမယ်နော်။နေဒါမျိုးမလုပ်နဲ့ အရင်ရက်ကနေဒီလိုမဟုတ်ဘူးပါညာနဲ့အဲ့မှာနှုတ်ကပါလာတယ်အဲ့ဒီမှာဟိုခလိမလေးကလည်းပို့ပြီးတော့သေချောင်းဆုံးဆောင်တယ်အင်္ဂါတတိမတကယ်တမ်းကျဒေါသကုံလို့ဒေါသထိနိုင်တာမဟုတ်ဘူးဒေါသရှိနေတယ်ငါကအစဉ်ပြေအောင်လုပ်ပြီးလို့သူကဒေါသထိနိုင်တာပဲဆိုသဘောပေါက်သွားတယ်နောက်ရက်လည်းဒီလိုပဲနေမြအောင်အိပ်ပြန်တယ်အိပ်ပြန်တဲ့ခါကျတော့မေးတယ် ဟဲ့ကာလီမထားသေးဘူးလားမထားသေးပါဘူးရှင်ဘာဖြစ်လို့လဲဆိုမထားခြင်းလို့မထားတာအိမ်မှာဒေါသဖြစ်ပြီးရှေးတုန်းကတော့ဒကာကြီးတွေကဒကာကြီးတွေကဒီတကားတွေကိုဒီကန့်လန့်ပြဒကာမင်းတို့ကြီးရှိရောဒီလိုကန့်လန့်ပြကြီးရှိတယ်အဲ့ဒကာနဲ့ဒကာမင်းတို့ဒကာဂလန့်ခေါ်တယ်အဲ့ဒါနဲ့ယူပြီးခေါင်းရိုက်ခွဲတာအိမ်မှာခေါင်းပေါက်သွေးတွေယူစီကြအဲ့ဒီမှာကလေးမလေးအရက်ထဲလဲပြောတာပေါ့ကြည့်ကြပါဦးအိမ်ဒီချင်းနေ ရှင်တို့ပဲကျမတတိမစိတ်သဘောထားကောင်းတယ်ဆို နူးညံ့တယ်ဆိုတိမ်မွေ့တယ်ဆိုအခုကျမမှာနေတိုင်းနေတိုင်းဟုတ်လားသူကိစ္စတွေဆင်ပြောင်လောက်လိုက်တာမှဒီမှာရိုက်လဲခေါင်းကိုကွဲသွားတယ်အသွေးတွေကိုကြာလို့ဒီမှာကြည့်ပါဦးအဲဒီမှာပြောလိုက်တော့တရားကွက်လုံးကတတိမဟာခုနကဒေါသမထိန်နိုင်ဒေါသကြီးတယ်ဆိုတာပြန့်နှံ့သွားတာပေါ့ဒါကကြတော့ဘုန်းကြီးတို့တကယ် ထိန်းနေတာမဟုတ်အခုဘုန်းကြီးတို့တွေဒေါသမဒေါသမဖြစ်ပြီးဆိုဒေါသဖြစ်စရာအာယုံမကြုံသေးလို့ဒေါသဖြစ်စရာအာယုံကြုံလာလို့ရှိရင်ဘလောက်ကိုကထိန်းနိုင်ပြီလဲအဲ့ဒါမှတ်ကြောက်ပဲအဲ့ဒါလည်းသတိထားအောင်နော်အဲဒေါသထိန်းကြုံစရာဖြစ်စရာလို့ဒေါသထိန်းနိုင်တာမျိုးခုနလိုတတိလေးနဲ့ကြည့်တဲ့အလေးချင်းလေးလောက်တာနော်တတိလေးနဲ့လေးချင်းလောက်တိုင်းတော့ကြည်တတ်တယ်ဟောငါဒေါသဖြစ်နေပါလားဆိုဒါလေးသိလိုက်ချက်ချင်းတော့မပြောက်ဘူးဗျာသိပေးရတယ်အဲဒီမှာ ဘုန်းကြီးတို့စာမအဲ့ဒီထာဝရဖွင့်လေးကောင်းတယ်အဲ့တထေမနဲ့ပတ်သက်ပြီးတော့ဂုဏနာမှာတဏိကတဏိကအကိစ္စန်ဒီဂုံဆိုတာကဖြည်းဖြည်းချင်းတက်တယ်ဒေါသောဧကဒီဝတိနေဝပတ္ထာဟွန်ဒီဒါဒေါရနန္ဒမှာလာတော့အဲ့ပါဠိလေးပြင်ခဏီလောပတ္ထိမကောင်းတဲ့ကြချက်ချင်းပြန့်သွားတယ်ဒီတထေမကြီးကြည့်လိုက်လေ ဟုတ်လားတမနဲ့တော့ဟိုဟိုသူ့ကြုံမလေးခေါင်းရိုက်ခွဲရတယ်ဒီပြန်တော့မကောင်းတဲ့ရဓမ္မုတ်ချင်းချက်ချင်းပြန်ပါကောင်းတဲ့ဂုံကြတော့မှတ်တာနော်ဘုန်းကြီးတို့တွေအကြာကြီးလောက်ရတိခံပြီးကျင့်ရမကောင်းတဲ့ဂုံကြတော့ဘုန်းကြီးဖြစ်လူရမကောင်းတာလုပ်ကြည့်ပါလဲချက်ချင်းကိုပြန်ထွက်သွားအဲ့ဒါပဲမှတ်ထားမယ်ဂုံနဲ့အပြစ်ပေါ့ဗျာဂုံဆိုတာဖြည်းဖြည်းချင်းတက်တယ်အပြစ်ကတော့ချက်ချင်းကြီးပြန်လွယ်တယ်ဒီရဲ့ဝိရုကြောင့်ဘာပြောရည်ကျင်တာလဲဆိုတော့ ဒေါသဆိုတာကဒီအကြောင်းမရှိပဲအကြောင်းမရှိပဲနဲ့ထိမ့်နိုင်တာမျိုးဒါကိုဒေါသထိမ့်နိုင်တာလို့ပြောတာမဟုတ်နော်ဒေါသဖြစ်စရာအကြောင်းတွေတွေ့လာတဲ့ကမှထိမ့်နိုင်တာမျိုးအဲ့ဒါမျိုးဘုန်းကြီးတို့ကျင့်တော့ဘာနဲ့ထိရမလဲတတိနဲ့ဉာဏ်နဲ့တင်းထိမ့်နေတယ်အများကြီးပေါ့ဗျာဒီကားလေးဘုန်းကြီးတို့ကလောကမှာထိမ့်တဲ့နီးလေးတွေလည်းပြောဖို့လိုတာပေါ့ဒါကတော့တရားနဲ့ထိမ့်တာပဲ ခါရီလေကြတော့လေဒီဆင်ញင်ပြီးထိမ့်နိုင်နေပေါ့ဒီမှာတော့ယောနိသောမနိတိကာရဆိုတာတတိနဲ့ဉာဏ်နဲ့သိပြီးတဲ့ထိမ့်နိုင်နေတခါတလေကြရင်တော့တခြားအသိဉာဏ်လေးနဲ့ဆင်ញင်ပြီးထိမ့်နိုင်နေတရားရှုမှတ်တဲ့ဤမဟုတ်ဘူးတခြားနည်းနဲ့ထိမ့်တာမျိုးတွေလည်းအများကြီးရှိပါတယ်။ဘာလဲဆိုတော့ဘုရားရှင်ကိုတခြားလူဆိုးလူမိုက်တွေငှားပြီးတော့မာဂန္ဒီမိဘုရားကပတ်စံပေးပြီးဆက်ခိုင်းတာပါ။ အမျိုးတွေလည်းရှိတယ်။နော်အကောသဘာရဒါစာဆိုတာက သူ့ရဲ့အကိုကြီးဖရာကတရားဟောလိုက်တယ်တရားဟောလို့ကျွတ်တန်းဝင်ပြီ။ဘုန်းကြီးတို့ဗုဒ္ဓဘာသာထဲမှာယန္တာ အရိယာသူတော်ကောင်းကြီးဖြစ်သွားတယ်။အဲတော့ဘာသာကြားပုဂ္ဂိုလ်ဆိုတော့သူ့ညီအကောသဘာရဒါမကျေနပ်ဘူး။မကျေနပ်တော့ဖရာကိုလာဆဲအကြာကြီးပဲဗျ။ဂါရာပေါင်း900ကျော်လောက်ရှိတယ်။အဲတော့ခမန်းကြီးပြောရင်တော့တဏှာကြီးလောက်ကြာတော့ဗျာဖရာကိုဆဲတယ် ဘုရားအဲ့မှာဓာတ်ရိုက်ကျုံလာတဲ့ခါမျိုးသိခံနေဗျာသိခံနေတဲ့ခါကျတော့အကောသဘာရဒါသာသူဆဲတာမှတ်တာကဘုန်းကြီးတို့ဆဲတယ်ဆိုတဲ့အပြစ်ပြောတဲ့ပုဂ္ဂိုလ်ကသူတို့ပြောတာတွေကိုကိုကလက်ခံပြီးသူတို့ပိုကြိုက်တယ်သိခံနေလိုက်တဲ့ခါကျတော့မတုံ့ပြန်တဲ့ခါကျသူတို့မှမောလာတယ်ဆက်ပြီးတော့ဆဲလို့စိတ်လည်းမရှိတော့ဘူးဗျာအဲ့မှာဘုန်းကြီးထင်ပါတယ်အကောသဘာရဒါသာတဏှာကြောကြောလောက်ဆဲဆိုတော့မောလာလဲပေါင်းဖះသည်လာပြီးတော့မေးတယ် ဘုရားကောရမမင်းကငါဒီလောက်ဆဲနေတာမင်းဘာမှမဖြစ်ဘူးဘာရောက်ဖို့ဒီလိုနေနိုင်တာလဲဆိုဒါလာမေးတာဘုရားဗာမိတ်လဲအကောဒဘာရဒတာတဲ့တင်းဆဲတာငါမှလက်မခံတာလက်မခံတော့ငါမှဘာမှဖြစ်ဘူးတဲ့တင်းစီကိုတငယ်ချင်းတယောက်လာတယ်တင်းကစားစရာတွေကျွေးတယ်စားစရာတွေကျွေးတော့တငယ်ချင်းကအာတငယ်ချင်းကငါလမ်းကစားခဲ့တယ်ဗတ်ပြင်းနေတော့မစားတော့ဘူးလို့ဆိုရင်ဒီ သင်ကြွေးတဲ့စားစရာတွေဟာတကယ်ကြီးကမစားရင်သုံးဖို့ဧည့်သည်ကမစားရင်ဘဇုပစ္စည်းဖြစ်မလဲဆိုအကောသောဗလာအာကျုပ်ကကြွေးတာကျုပ်ပစ္စည်းပဲဒီလိုပြောပြောမြတ်စွာဘုရားအကောသောဗလာတော့အဲ့ဒီဥပမာအတိုင်းပဲတဲ့သင်ပေးတဲ့ဆဲဆိုတဲ့ဟာတွေငါလက်မခံတော့သင်ပစ္စည်းကသင်ပစ္စည်းပဲအဲ့လိုပြောနော်အဲ့တော့ဘုန်းကြီးတို့တွေမှာအများစုကပြဒါဆင်ញင်ပြီးထိန်းရတာပေါ့ဗျာ သူ့အမြင်သူ့ထင်ရအပြစ်ကပြောတာပါပဲဘယ်သူမှဆိုပြောကြတာပေါ့ပုရုဇဉ်မှာသူ့အမြင်သူ့ထင်ပြောတာဘုန်းကြီးတို့ဘာမှတတ်နိုင်အဲ့တော့ကိုကသူကလက်မခံနဲ့လက်ခံလိုက်ရင်တော့ကိုယ့်ပစ္စည်းဖြစ်သွားတာပဲအဲ့တော့ယောနိသမဏိတကအဲ့လိုဆင်ညာတော့ဟာဒါသူ့ထင်သူ့အမြင်ပြောတာပဲဘုန်းကြီးတကဒီလိုကလေးတွေဆိုဒီလိုလက်ထောင်ပြတယ်ပေါ့ဒီလိုလက်ထောင်ပြရင်အဲ့ဒီဘက်ကလက်ဖို့ဟာဘုန်းကြီးဘက်ကလက်ဖမိုးပေါ့သူ့အမြင်ရတော့လက်သူ့ဘက်ကလည်းမှန်းနေအောင်ပေါ့ဗျာဘာဖြစ်လို့သူ့ဘက်ကလက်ဖွားမြင်တာဟုတ် ဘုန်းကြီးဘက်ကလည်းမဖုံးအဲ့ဒါမျိုးဩသူ့အမြင်ပြောတာပဲငါမှမဟုတ်တာပဲလို့စင်ညာနှလုံးသွင်းပြီးအဲ့ဒီပြောတဲ့အပြစ်ပြောတာတွေအတင်းထုတာတွေကိုလက်မခံမနေနဲ့ကိုဒေါသမဖြစ်ပါဘူးဒါတော့ယောနိတော်မတွေကလည်းစင်ညာနှလုံးသွင်းတဲ့နည်းပေါ့နောက်တစ်ခုရှိသေးတယ်ဗျဘုန်းကြီးတို့ကဒီပြဿနာဖြစ်လာအဲ့ဒါကိုရှောင်တိန်ပြေးကြတာများတယ်ဘုန်းကြီးရောလူပေါ့ဘုရားအဲ့ဒီမှာလည်းနီးပေးတာခုနကမာဂန္ဒီမိဖုရားက သူ့ကိုဘုရားပြိပိခါပြောတဲ့ခါကျတော့သူမိဖုရားဖြစ်တဲ့ချိန်မှာလူမိုက်တွေပတ်စံပေးပြီးဆက်ခိုင်းတာအဲ့ဒီနေရာလည်းကောင်းတယ်ဘုရားကအဲ့တော့ဘုရားဆုံးအကြွားတဲ့ချိန်ဆယ်တော်ရှင်အနန္ဒမြတ်စွာဘုရားရှောက်တယ်မြတ်စွာဘုရားဒီရကလူတွေကြမ်းပါတယ်ဘုရားတဲ့ဒီတော့တဏှာပြောင်းအောင်အဲ့တော့မြတ်စွာဘုရားမှာမြအနန္ဒတဲ့တကယ်လို့တို့ကတဏှာပြောင်းတာအဲ့ဒီနေရာရောက်အဲ့ဒီနေရာလူတွေဆဲရင်ဘယ်သွားမှာလဲလို့မေးတာ ပြဿနာဆိုတာတဲ့ဒီနေရာဖြစ်တဲ့ပြဿနာဒီနေရာငြိမ်းအောင်လုပ်ရတယ်ဟိုနေရာမပြောင်းရဘူးတဲ့နော်အဲ့ဒီမှာဘုရားဗာမင်းလေးသူတို့ဆဲလေခုနှစ်ရက်ပေါ့တဲ့ဒါကြောင့်မို့ဗမာစကားပုံမှာရှိရလေကဲ့ရခုနှစ်ရက်ချီးမွမ်းခုနှစ်ရက်အဲ့ဒါဒီခံနေရတယ်ဒီခံနေသူကသူပျောက်သွားရော့သွားတယ်ဒါလေးပြောချင်တယ်နော်အဲ့ဒါမျိုးတကယ်လို့ကိုကဒီမှာလောက်ကင်လဲဆင်ပြေတယ် အစအရာဆင်းပြေးနိုင်တစ်ဖက်ကဆဲလို့ तू ကဒီရည်ရွယ်ချက်နဲ့ဆဲတာလေကိုကသိမခံနိုင်လို့ရွှေ့သွားမယ်ပြောင်းသွားမယ်ဒါရဲ့အလုံးမလုံးနဲ့ရသွားမယ်ကိုပဲနစ်နာလေ तू ကပါအဲ့လိုမျိုးစဉ်းစားအဲ့ဒါကြောင့်ကိုပြဿနာဒီနေရာဖြစ်တဲ့ပြဿနာကိုဒီနေရာငြိမ်းအောင်လုပ်နိုင်ကောင်းတယ်ကိုယ့်ဘက်ကငြိမ်းရတော့ဗောလေသူ့ဘက်ကတော့ငြိမ်းလို့မရဘူးကိုငြိမ်းအောင်လုပ်ကိုချမ်းသာတော့ဗောကိုငြိမ်းမဲ့စီငြိမ်းပြီးမှပြောင်းတာရွှေ့တာပြဿနာမရှိဘူး ဒါကတော့ဘုန်းကြီးတို့ယောနိတုံမနတိကာရဆင်ញင်တဲ့နည်းပေါ့ဗျာဒီတဲကကြတော့ဗာလဲဆိုတော့တကယ်ကိုတရားတွေအထုတ်ကျင့်ကြံပြီးတော့ရှုမှတ်တဲ့နည်းပေါ့နော်နော်ဘုန်းကြီးတို့တဏ္ဍာမှာဗျာဝရနိယနာဝင်မယ်နော်ကာမိဆန္ဒနိယရှုမှတ်စပုဂ္ဂိုလ်ကအကုန်လုံးဝင်တယ်တခါတလေကြာရင်တော့ဒီအာယုံကိုရှုမှတ်ပြီးတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များပြောပါတယ်ဒီအာယုန်နဲ့မတ်စိတ်မကိုက်သေးမကတ်သေး၍ဟာ မမြဲတဲ့၍ဟာဘာလာမလဲနိဝရဏတစ်မျိုးမျိုးဝင်နေမှာပဲကာမိဆန္ဒနိဝရဏဒီအတန်နဲ့ဒီအာယုန်နဲ့ပတ်သက်ပြီးနှစ်သက်သဘောကြတဲ့ကာမိဆန္ဒနိဝရဏဝင်မဲ့ဒီအတန်ဒီအတန်ဒီအစင်းဒါမျိုးနဲ့ပတ်သက်ပြီးတော့မနှစ်သက်တဲ့ဒေါသဖြာပါဒနိဝရဏလည်းဝင်မှာပဲဝင်လာဘာလို့ရမလဲတတိနဲ့ညာနဲ့ဆောင်းကြည့်ပေါ်ပြီးပျောက်သွားအောင်ရှုအဲ့ဒါဆိုရင်ကာမိဆန္ဒနိဝရဏလည်းပျောက်သွားမယ်ရှုတဲ့ တတိနဲ့ညာနဲ့ပျောက်သွားမယ်ရှုတဲ့တတိနဲ့ညာအကြောင်းနော်ဖြာဝရနိဝရဏအကျိုးပေါ့ဒေါသဆိုရင်ဒေါသဖြာဝရနိဝရဏပေါ့ဒေါသဖြစ်လာရင် ဖြစ်နေတဲ့ဒေါသစိတ်ကိုတတိနဲ့ညာနဲ့ကြည့်ဘယ်လောက်ထိကြည့်ရမလဲပေါ်ပြီးပျောက်သွားအောင်ကြည့်နော်ကြည်တက်သွားရင်ဒေါသနေဒေါသဆိုတဲ့ဗျာဝနာနေဝနာလည်းပျောက်သွားမယ်ရှုမှတ်ရှုသိနေတဲ့တတိနဲ့ညာနဲ့လည်းပျောက်သွားမယ် အကြောင်းလည်းပြောက်သွားမယ်အကျိုးလည်းပြောက်သွားမယ်အဲ့ဒါကိုနောက်ကစိတ်တွေကသိနေတယ်ဗျအဲ့လောက်တွေရှိအောင်ဒီကအဲ့ဒီရှေ့ကအကြောင်းကျိုးပေါ့တတိနဲ့ညာကယောနိတော်မဏိကနော်ပြာဝရဏိဝနာယောနိတော်မဏိကအကြောင်းနောက်ကပြာဝရဏိဝနာအကျိုးအဲ့ဒီအကြောင်းကျိုးတစုံလိုက်ပြောက်သွားနောက်ကတတိလေးကနေသိလိုက်တယ်နော်အဲ့မှာပရမအကြောင်းကျိုးကတစုံပြောက်သွားနောက်ကသိတဲ့စိတ်တွေကတစ်ခါထပ်ပြောက်နောက်ကစိတ်ကတစ်ခါထပ်သိပြန်တယ် တမာရီအားကောင်းမှမြင်တယ်နော်တမာရီအားမကောင်းတဲ့အဲ့လောက်ဒီလိုက်စီစစ်ဆရာမလုပ်ဘူးပရမတော့ရှေ့မှာပေါ်နေတဲ့ဗျာဝရနိဝရဏလေးကိုပေါ်ပြီးပျောက်တော့တတိနဲ့ညာနဲ့ရှုပါနော်တာမန်ရှုလို့တော့မရတင်းတင်းချင်းရှုရမယ်ခုနစစ်တိုက်တယ်လို့ပဲကိလေသာစစ်ကတသက်လုံးဖြစ်နေတာဆိုတိုက်နေရမှာပဲခါလျှော့လျော့ခပ်ပေါ်ပေါ်တိုက်နေတော့သူကဝင်မှာပဲအဲ့ဒါကိုတင်းတင်းချင်းရှုမှတ်ဖို့လိုတယ်ဒါလေးမှတ်ထားမယ်နော် တကယ်လို့မရှုမှတ်ရင်ဒါယောဂဖြစ်တယ်လို့ပဲယောဂတဖြည်းဖြည်းနဲ့ဆိုးလိုက်ကိုယ်မှာဒုက္ခဖြစ်တာဒေါသလည်းဖြည်းဖြည်းနဲ့ဆိုးလိုက်ကိုယ်ဒုက္ခပေးတာဒါကြောင့်မို့ယောဂဖြစ်လိုက်ဒီယောဂကိုပျောက်သွားကုသလို့ဒီဒေါသကိုလည်းဒေါသပျောက်သွားရှုမှတ်နိုင်ရမယ်အဲကြောင့်စိတ်ပြတ်တာစိတ်ဆိုးတာတွေကိုယောဂနဲ့တူတယ်ဆိုဘုရားဟောသွားတယ်ပေါ့ဗျာဒါကကာဗရနိဝရဏရှုမှတ်တဲ့နည်းပေါ့ နောက်တစ်ခုကတော့ပါလဲဗျာဝရနိဗ္ဗာန်ပြီးတော့ပါလဲဌိနာမိတာနိဝရဏပေါ့ဒါလည်းပဲဌိနာမိတာနိဝရဏလေအများကြီးပဲဒီတော့မှကြည့်လိုက်ဌိနာမိတာနိဝရဏဆိုတာကပါလဲဆိုတော့တရားလုံးမပြောတာတို့ပြင်းရတာတို့ကိုယ်လက်တစံဒါတော့စာတိုင်းရေးတာပေါ့အလုံးလုံးတဲ့ကံမှာမှဒါနလုံးလူတန်းအလူလေးလုံးလဲလူလုံးရတာကို ပြင်းနေတာပဲလူတယ်ဆိုမှဖျားဆွတော့ကတ်တယ် လူတယောက်ထားပြီးလှူရမယ်ဒါမယ်ပြင်းနေတာပြင်းတဲ့စိတ်ဖြစ်လာရင်မလောက်ချင်တော့သီလစောက်တရားမှာပြင်းတယ်ပြင်းတော့လည်းမလောက်ချင်ဒါမျိုးဘုရားရှိခိုးမှာပြင်းတယ်နေတိုင်းလောက်ရမယ်ဆိုပြင်းလာတော့ဗောဗျာနော်ဒါနာဝတ်တစ်ခုလည်းနေတိုင်းဆုံးတော်တရားမယ်ဘုန်းကြီးအများအားဆုံးလောက်မယ်ဆိုပြင်းလာတာဒါလည်းတော်တော်လေးကျင့်တော့သီလနေတိုင်းစောက်တရားမယ်ဆိုပြင်းလာတာအဲ့ဒီပြင်းတဲ့ဆရာထိနာမိတာဗောတဏှာတကာကြီးတယောက်မေးသလိုထိနာနဲ့မိတာ ဌိနာကစိတ်လေးလံထိုင်မှုမေတ္တာစေတသိက်လေးလံတိုင်းသူတို့ကပေါင်းစပ်နေတာဒါဘုရားဟောထားလို့တော့ဘုန်းကြီးကအဲ့လိုခွဲပြောင်းနိုင်တာစိတ်စေတသိက်တွေလေးလံထိုင်ထိုင်မှန်မှုကဌိနာမေတ္တာပဲအဲ့ဒါတွေကတော့ဝင်းနေမှာပဲပြင်းလာမှာပဲအဓိကတော့ကုသိုလ်တရားနဲ့ပတ်သက်ပြီးပြင်းလာပဲဒါနလောကမှာပြင်းတယ်နော်လူအမတန်မှာချက်ပြုတ်ပြီးလူအမတန်ပြင်းတယ်သီလဆောက်တရားမှာပြင်းတယ်ဖျားရှိခိုးမှာပြင်းတယ်ဒါတွေ့ဘူးကြုံနေတာပဲ ဟောအခုလိုတရားနာမှာတရားသင်ရမှာပြင်းတယ်မတက်ချင်ဘူးနားမထောင်ချင်ဘူးအဲဒီရက်တစင်တယ်ပြီနားဦးနေမကဘူးအထိုးရမှာဆိုအိုးပို့ပြီးပြင်းသေးတာလေနော်ကုသိုလ်တရားနဲ့ပတ်သက်ပြီးအကုန်လုံးပြင်းတာပဲအဲ့ဒါပါလေဌိနမိတ်တာပဲဌိဌိနမိတ်တာဝင်လာရင် ကုသိုလ်နဲ့ဆက်ဆက်ပြီးပြင်းရင်မှုညင်းကိုဒါတွေဖြစ်လာတာနော်အဲတရားထုတ်တဲ့ခါကျဒီဟာတွေပျောက်တောင်တင်းတင်းရင်ရင်ရှုမှတ်ရမယ် အရင်မရှုမှတ်ရင်တော့သူကတော့ဥပမာပေးတာပါလေဆိုတော့ဒီဌိနမိတာတွေဝင်လာရင်အချုပ်မိအချုပ်အနှောင်ကြတယ်လို့ပဲဒီလိုမိတ်ပါတယ်။နော်အချုပ်နှောင်ကြသွားရင်အဲ့ဒီပုဂ္ဂိုလ်ကလွတ်လပ်မှုမရှိဘူးဗျာကိုယ်လည်းလွတ်လပ်မှုမရှိဘူးစိတ်လည်းလွတ်လပ်မှုမရှိဘူး။ဌိနမိတာတွေဝင်လာရင်အဲခုနကိုယ်ကလည်းလေးလံစိတ်ကလည်းလေးလံနေတဲ့ခါကျတော့ ဘာအာယုံမှခံစားလို့မရနိုင်ဘူးပြီးတဲ့အခါကျတရားအာယုံပဲဖြစ်ဖြစ်လောကအာယုံပဲဖြစ်ထိမနာမိတာဝင်လာဘာမှကိုခံစားခြင်းစိတ်မရှိတော့ဘာမှကိုလှုပ်လို့မရတော့ထိုင်မိုင်တွေးဝင်နေဒါကြောင့်ဘာလို့ရမလဲဆိုတော့တရားရတာခံစားခြင်းရင် ထိနာမိတာ နိုင်အောင်ရှုနော်အချုံအောင်ကြရင်အချုံအောင်လွတ်မြောက်အောင်ကြိုးစားတယ်လို့ပေါ့ထိနာမိတာဝင်လာရင်ထိနာမိတာကိုပျောက်သွားအောင်ရှုရတယ်ပျောက်သွားမှဒီထိနာမိတာ ပျောက်သွားမှတမာရီလေးရတမာရီလေးရလာမှဒီတရားအရာသာဆိုခံစားတရားရတာနဲ့ပတ်သက်ဘုန်းကြီးတို့ဒီတရားတွေကျတော့နည်းနည်းလေးရှုမှတ်တရားအပိုင်းတွေကျတော့ဒါရဲ့ထက်ထပြောင်းနေညီငွေတတ်တယ်နော်အဲ့တော့ဌိနမိတာဒီရှုမှတ်တဲ့ဒီဘုရားဆုံးမတဲ့အတိုင်းရင်ပြောကြအောင်ဌိနမိတာဝင်လာရင်ကိုယ်တဏ္ဍာမှာဌိရဝိဒါဖြစ်မဖြစ်ဒါကတော့ထင်ရှားပါတယ်ဌိနမိတာပဲချင်းဖြစ်လဲဆိုတော့ ဟိုခန္ဓာကိုယ်ပင်ပန်းလာရင် ဖြစ်တတ်တယ်။ဌိနမိတာအချင်းကဒီခုနဒီထဲမှာကျတော့ကိုယ်လည်းတဆန်းစင်ခင်ဖြစ်တဲ့အစာတွေတအားဝအောင်စားထားရင်အစာတောက်တွေကြောင့်မို့ဖြစ်တယ်။အစာတောက်တွေဗာကြီးတင်းနေအောင်ကားနေအောင်ပြည့်နေအောင်စားရင်လည်းဖြစ်တယ်။အဲ့ဒါတွေကျတော့ရှော့စားတော့ဗောဗျာ။တင်းနေအောင်စားအချင်းကလည်းဆေးဖြစ်။များသောအားဖြင့်အစာစားပြီးသားချိန်တို့မနေ့တရားမရင်မနေ့အိယာထနှိုးစားချိန်တို့ ပြီးတော့တရားရှုမှနေညာဧခဏီချိန်တနေ့ကုန်ပင်မနေနဲ့ထိတာမိတာဖြစ်တယ်ဒီတော့သူကနှမျိုးပြောကြတယ်ပေါ့ဗျာအေးချိန်ခံပြီးတဲ့စိတ်ကထိနာမိတာကြောင့်မို့လည်းဖြစ်တယ်ခန္ဓာကိုယ်ပင်မလို့လည်းဖြစ်တယ်ခန္ဓာကိုယ်ပင်မမှုဆိုတာကခန္ဓာကိုယ်သုံးများနိုင်တာတော့တနေ့ကုန်ထိုင်းနေတာဒါပင်မနာပေါ့ဗျာအဲပုရုဇဉ်ပုဂ္ဂိုလ်များပုရုဇဉ်သောတာပန်တရားကအနာဂံတိုင်အောင်ပေါ့ဒီပုဂ္ဂိုလ်များကြတော့ ထိနာမိတာကြောင့်မို့လဲအချင်းခံပြီးတဲ့စိတ်ကဖြစ်တယ်ပြီးတော့ခန္ဓာကိုယ်ပင်ပန်းခြင်းကြောင့်လဲအချင်းခံပြီးတဲ့စိတ်ကဖြစ်တယ်ဘုန်းကြီးတို့ဘုရားရဟနာများကြတော့သူကခန္ဓာကိုယ်ပင်ပန်းခြင်းကြောင့်မဖြစ်တာထိနာမိတာပယ်သွားပြီထိနာမိတာကြောင့်အချင်းခံပြီးမှုစိတ်မဖြစ်ဘူးရေပုံရပြောရင်တော့ထိနာမိတာပဲခြင်းဖြစ်လဲဆိုအိတ်ပျော်ကန်ဒီလေးမှာဖြစ်တယ်အိယာနိုးစားချိန်လေးမှာဖြစ်တယ်အဲ့ဒီချိန်လေးဒါကိုမှတ်တဲ့ခါကျတော့တခြားသိပြီးမှားတယ် တချို့နီးတွေမှတ်ပါတယ်အာအချင်းနဲ့အချင်းနဲ့အဲ့ဒီလိုလေးတွေမမှတ်ရအောင်သိပြီးမှမှတ်သိမသိဘဲနဲ့မှတ်ချင်တော့ပို့ပြီးတော့အချင်းတယ်သိပြီးမှတင်းနေရင်မှတ်မသိဘဲနဲ့မှတ်နေတော့အိပ်ပျော်သွားတာနဲ့ဘာတရားရတာမှမသိဘူးဒီနာဝေဒနိုင်မှာပဲတမာရိယရတမာရိယမှာခုနကအတိညာဏ်ဖြစ်တယ်အတိညာဏ်ဖြစ်မှာဝိပဿနာပီတိဒုက္ခလို့ဘာလို့ကလာတာဝဲဗျနော်အဲ့တော့ တရားရတာခံစားခြင်းဘာလို့မလဲအထိရမေတ္တာနိုင်အောင်ရှုပါဒါမှမှတ်တာဒါနဲ့ပတ်သက်ဘုန်းကြီးအပြင်ထွက်ပြီးတော့ဥဒုကြောင့်လေးတစ်ခုပြောပါဦးအဲ့တော့ဘုန်းကြီးတို့ဓမ္မပဒမှာ ပါတဲ့အကြောင်းအရာလေးပါပဲတစ်ချိန်မှာဘုန်းကြီးတို့တာဝရိတာနတ်ပြည်မှာနတ်သားတယောက်ကစိတ်ထဲမှာအတွေးတစ်ခုပေါ်တယ်အကြံစီတစ်ခုပေါ်နော်အတွေးဆိုတော့သူ့မှာသူ့စိတ်ထဲမှာအတွေးအမေးအဖြေအမေးပြဿနာတွေပေါ်လာပါ အလှူလုပ်တဲ့နေရာမှာဘယ်အလှူက အကောင်းဆုံးလဲအမြတ်ဆုံးလဲဒါတွေးနောက်တစ်ခုကတော့ဗာလဲဆိုအရသာတွေထဲမှာဘယ်ရသာအကောင်းဆုံးလဲအမြတ်ဆုံးလဲအပျော်တွေထဲမှာဟောအပျော်အောင်တွေထဲမှာဘယ်အပျော်ဟာအကောင်းဆုံးလဲဒါတွေးဒီနတ်ပြည်ကြတော့ဒါတွေကလည်းအရသာစားရရသာတို့အကာမဂုဏ်ခံစားမှုရသာတို့ပြောအောင်ဆိုအစုံပေါ့လေ အဲ့ဒါတွေသူကတွေ့ခံစားနေဘယ်အာရုံအကောင်းဆုံးလဲဒါစဉ်းစားတော့နောက်ပြီးတော့သူကဖရာတရားလဲနာထားဝင်ရပါတယ်တတ်မဲ့မှုတဏနှစ်သက်မှုတဏကုန်ခန်းသွားတာဘာကြောင့်အကောင်းဆုံးလဲဘုရားဟောတာတရားကိုကြားနာဖို့တော့ဒါကိုစဉ်းစားတယ်စဉ်းစားတော့သူကသူစဉ်းစားလို့ဖြစ်မထွက်ဘူးဖြစ်မထွက်တော့ကြံတဲ့တောင်းနေတာမှရှိတယ်တငယ်ချင်းနတ်တွေဟိုလူမေးဒီလူမေးတယောက်ပြီးတယောက်မေးလိုက်တာတောင်းနေတဲ့နတ်ပြည်တစ်ခုလုံး ဟုတ်လားတရားမင်းကလွဲတဲ့နတ်ပြည်တစ်ခုလုံးဘယ်သူမှမသိဘူးဒီတာဝန်နေတာအောက်မှာသရုမာတွေနတ်ပေါ့နော်မြင်းဘုံတောင်တဝဲမှာသရုမာတွေနတ်ရှိတယ်နတ်ဘုံလို့ဆိုပါတယ်တောင်မြင်းဘုံတောင်ထိပ်မှာတာဝန်နေတာနတ်ရှိတာဝန်နေတာနတ်ပြည်ပေါ့ဒီလိုဆိုရှိပါအဲ့ဒီယတနာဘယ်ရောက်သွားလဲသရုမာတွေနတ်ပြည်ကိုတာဝန်နေတာနတ်ပြည်မှာဒီဖြေရမရတော့သရုမာတွေနတ်ပြည်ရောက်သွားသရုမာတွေနတ်ပြည်ကနတ်မင်းကြီး၄ပါးရှိတော့ ဒီနမင်းလေးပါသွားနမင်းလေးပါဟာတို့လည်းမသိဘူးပေါ့အဲနမင်းလေးပါနေတခါအဲ့ဒီမေးတဲ့နတ်တွေကိုပြန်မေးတယ်အဲတို့ရဲ့ဒီနတ်ပြည်နဲ့ထရဲ့ခေါင်းဆောင်ဖြစ်တဲ့တရားမင်းကိုမေးပြီလားဆိုဟာမမေးရသေးအဲ့ဒီနတ်တွေအဲစရုမာတွေမှာရှိတဲ့နတ်တွေတောင်းနေတာနတ်တွေအကုန်လုံးစုပေါင်းပြီးတော့ဂျာမင်းကြီးသွားမေးကြတယ်ပေါ့ဗျာဂျာမင်းကြီးပြီးတော့ဂျာမင်းကလည်းသူမသိဘူးဟာကျုပ်လည်းမသိဘူးဆိုအဲ့မှာဂျာမင်းကဥဆောင်ပြီးတော့ နတ်တွေအလုံးဘုရားကြီးရောက်လာတယ်အဲ့ဒါကိုသူကတခုချင်းမိတာပါဗျာမြတ်စွာဘုရားအလူဒါနတွေမှာဘယ်အလူဒါနကအမြတ်ဆုံးပါလဲဗျာဒါလေးမိတာမြတ်စွာဘုရားဗာမိတ်လဲဆိုတော့နော်အလူဒါနတွေမှာတရားအလူဟာမြတ်ဆုံးပဲခုလိုဓမ္မဒါနတွေပေါ့နော်ဘုန်းကြီးတို့ဟောတာပဲဖြစ်ဖြစ်ဘယ်ဆရာတော်ပဲဟောတာဖြစ်ဖြစ်အသိဉာဏ်ရတဲ့တရားမျိုး အသိဉာဏ်ရှိတဲ့တရားမျိုးဆိုရင် နာလဲနာတယ်ကိုသိတယ်လို့သူများလည်းသိပါစေဆိုမျှပြီးเนาะဒါမျိုးတွေပေါ့စာအုပ်တွေအမှန်မှန်ကန်ကန်ရေးတဲ့ဟောတဲ့စာအုပ်တွေထုတ်ဝေပေးတာအမျိုးတွေပေါ့ဒါတရားလူလို့ခေါ်တယ်နော်ဘာကြောင့်လို့လဲဆိုဘာကြောင့်မို့လဲဆိုရင်ဘုန်းကြီးတို့ကိုယ်ရှိသမျှပစ္စည်းတွေပေါ့ကြိုက်တော့စုပုံပြီးလှူကြည့်ပါလားတူတယောက်ဘုန်းကြီးတွေလှူပြမှာဒီပစ္စည်းတွေကလူကံပုဂ္ဂိုလ်ဘာဖြစ်သွားလဲ သူ့မှာဒါတွေတွေ့ဒါတွေကြည့်ပြီးပုံတက်နေတက်မှုတွေဖြစ်လာတယ်။ဟောဘုန်းကြီးတို့ဘုန်းကြီးတွေပဲဆိုပါတော့။ဟောအကြောင်းကနေများလားအကြောင်းကနေများပုံမှာဘုံငါမှာအကြောင်းကနေအများကြီးပိုင်နေဒါမျိုးတွေဖြစ်လာဟာရိတ်တာတွေအများကြီးပိုင်နေဒီပုံမှာတက်နေတက်မှုတဏှာပုံလောဘအပုံဖြစ်လာတယ်။နော်ပြီးတော့ဘာဖြစ်လာဒေါသတွေလည်းဖြစ်လာတတ်တယ်မောဟတွေမာမနာတွေဖြစ်တယ်။ဒီပစ္စည်းပစ္စည်းတွေအကြောင်းပြုပြီးတော့ဘုန်းကြီးဘုန်းကြီးတို့ချမ်းသာချမ်းသာတယ်လို့လောဘတွေကပုံဖြစ် ဒေါသတွေကပိုဖြစ်မာနတွေကပိုဖြစ်နော်ဒီပစ္စည်းတွေကခုနလောဘဒေါသမနှဲတဲ့ပြင်ပါပိုပြီးအားကြီးအောင်လုပ်ပေးတာအဲ့ဒါလောက်လားဆိုဒီပစ္စည်းပစ္စည်းတွေကိုနှုတ်လိမ်မာရင်ကြီးအောင်လည်းမလုပ်နိုင်ဒီပစ္စည်းပစ္စည်းတွေကနော်မညာဖုန်ညာရအောင်လည်းမပြုတ်လုပ်ပေးနိုင်တရားလူကကြတော့ဘာဖြစ်လဲဆိုလောဘကြီးတဲ့ပုဂ္ဂိုလ်လောဘနေအောင်လုပ်ပေးနိုင်တယ် ဒေါသကြီးတဲ့ပုဂ္ဂိုလ်ဒေါသနေအောင်လုပ်မယ်ခုနကပြောပြီလေကာမိဆန္ဒနိဝရဏကိုယ်တဏ္ဍမှာကာမိဆန္ဒနိဝရဏဖြစ်လာရင်ဘယ်လိုမှမယ်ဘယ်လိုသိအောင်လုပ်ရမယ်နော်အကြောင်းကိုလည်းမှားမယ်အကျိုးကိုလည်းမှားမယ်ကာမိဆန္ဒနိဝရဏပေါ်တဲ့ဟာကိုလည်းမှားမယ်ကာမိဆန္ဒနိဝရဏဖြစ်ခြင်းအကြောင်းရင်းပေါ့ပျောက်ခြင်းအကြောင်းရင်းဒေါသနိဝရဏလည်းဖြစ်ခြင်းအကြောင်းရင်းပျောက်ခြင်းအကြောင်းရင်းဌိနမိတာနိဝရဏလည်းဖြစ်ခြင်းအကြောင်းအကျိုးဒါတွေမှားမယ်ဒါပြောတာပေါ့ နော်တရားလူကြတော့ဒီလောဘကြီးတဲ့ပုဂ္ဂိုလ် လောဘနေအောင်လုပ်တယ်အဲ့ဒီနေအောင်လည်းမကောင်းလောဘကိုကင်းသွားအောင်လုပ်ပေးနိုင်တဲ့တရားကာမိဆန္ဒနိဝရဏမှိုင်းမှိုင်းနဲ့ကဲဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားမယ်ညာဖွညာရသွားတော့ဗျာဒါဆိုဘလောက်ကောင်းနော်ပြီးတော့မလိမ္မာတဲ့ဒီတရားလူကြတော့မလိမ္မာတဲ့မယင်ကြီးတဲ့ကိုနှုတ်တယ်မယင်ကြီးဘူးမလိမ္မာတဲ့ပုဂ္ဂိုလ်လိမ္မာလားမယင်ကြီးတဲ့ပုဂ္ဂိုလ်ယင်ကြီးသွားတော့ နော်မညာဖုံညာရောက်အောင်သူကဆွတ်ဆောင်ပေးတဲ့တရားလူကြတော့ပြောရရင်ရောဗျာသီလတမာရီပညာပေါ့နော်တရားလူကြသီလမရှိသေးတဲ့ပုဂ္ဂိုလ်ရှိအောင်လုပ်ပေးတယ်တမာရီမရှိသေးတဲ့ပုဂ္ဂိုလ်ရှိအောင်လုပ်ပေးတယ်ပညာမရှိသေးတဲ့ပုဂ္ဂိုလ်ရှိအောင်လုပ်ပေးတယ်ဟောသီလရှိပြီးသားပုဂ္ဂိုလ်ဒီတဲ့သီလတွေပြည့်စုံပထမလောကုတ္တလောကီသီလနောက်လောကုတ္တသီလမှာပြည့်စုံလို့တမာရီလည်းဒီတဲ့ဒီတဲ့တမာရီတွေပြည့်စုံ ပညာဉာဏ်နဲ့ဒီတဲ့ဒီတဲ့တိုးတက်အောင်ဒါတွေလောက်ပင်နိုင်တယ်နော်ပစ္စည်းအလူကတော့ဘာဖြစ်လဲဆိုတော့ဒီဘယ်ဘုတ်ကိုသွားလူလူသူမှတရားမရှိဘူးဆိုရင်ရလေလိုချင်လေရလေလိုချင်လေဒီလိုဖြစ်တာလောဘတောမတန်အောင်ဖြစ်တယ်ပို့ပြီးဒုက္ခပေးတာပေါ့နော်အဲကြတော့စိတ်ကမငြိမ်ချမ်းဘူးလောဘတွေပို့ဖြစ်ဒေါသတွေပို့ဖြစ်မာနတွေပို့ဖြစ်မကောင်းတဲ့ပုံပါတော့ရတယ်တရားပေးမှုကြတော့လေ သူလိုက်နာကျင့်သုံးနေကျင့်သုံးနိုင်တော့သူ့မှာစိတ်ချမ်းသာမှုတွေပေးတာဒါကြောင့်မို့ဘုရားကဘာဖြစ်လဲအလှဒါနာထဲမှာဘယ်လူကအမြတ်ဆုံးလဲမင်းတရားအလှဟာအမြတ်ဆုံးပဲနော်ကိုကိုယ်တိုင်လည်းတရားကိုလေ့လာပါလေ့လာပြီးကိုယ်သဘောကျတဲ့တရားကိုအများကိုမျှပေးတာလို့ဝေငှပေးတာဒါလည်းကောင်းတယ်နော်ကိုယ့်ကိုနှုတ်နဲ့ဖြန့်ဖြန့်စာနဲ့ဖြန့်ဖြန့်ကောင်းတယ်နောက်တစ်ခုကြတော့ဗာလဲဆိုတော့ဒီမှာမြတ်စွာဘုရားတဲ့ အရသာတွေမှာဘယ်အရသာအကောင်းဆုံးပါလဲဖေဟာဒါလေးလျှောက်တာဒါကုဏဘုညာထိနာမိတာအရသာနဲ့ပတ်သက်ပြောခြင်းလို့ဒါလေးပြောတော့ရတာ6ပါးဆိုတာရှိတာပေါ့နော်အချိုးတို့အချင်းတို့အငန်တို့အဆက်တို့ဖန်တို့အခါတို့ရတာ6ပါးပေါ့ဒီရတာ6ပါးကိုစားလိုက်ရင်ဘာဖြစ်လဲခန္ဓာကိုယ်ကြီးကြီးထွားလာမှာပဲကြီးထွားလာပြီဘာဖြစ်လဲလောဘတွေလည်းဝင်မယ်ဒေါသတွေလည်းဝင်မယ်မာနတွေလည်းဝင်မယ်နော်မောဟတွေလည်းဝင်မယ်မကောင်းတဲ့ အကုသိုလ်စိတ်တွေပိုအားကောင်းလာတတ်တယ်ရတာ6ပါးစာအာရာတွေအဲတရားနဲ့နေတိုင်းတော့တရားရတာအထုတရားဝိပဿနာပီတိပါတိဖြစ်ဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်အောင်အထုပေါ့တရားနဲ့နေတိုင်းဘာတွေငိမ့်လာလဲလောက ဖြစ်နေတဲ့နော်ကိုမှာအခုဆိုရင်ဘုန်းကြီးတို့တောကတွေဖြစ်ကြပါယောဂဝိနာငါးများဖြစ်မှလေလားဆိုရင်ဘုပ္ပါ တရားနဲ့နေတာငြိမ့်တာပဲဒီအတွေးတွေဝင်လာရှုမှတ်ရှုမှတ်ရင်ဒါတွေငြိမ့်သွားတာနော်မရှုမှတ်တိုင်ဟိုဝင်နေတာတစ်ကဘာလုံးဖြစ်နေတိုင်းပူဆွေးနေကိုယ်ပဲဒုက္ခရောက်မှာဒီတော့မကောက်တော့ကြကြတော့ကအာကြည်လာငိုကြွေးမှုတွေဖြစ်တယ်စိတ်ဆင်းရဲကိုယ်ဆင်းရဲတွေလည်းဖြစ်တယ်ဒုက္ခဒေါမနတာခေါ်တယ်စိတ်ဆင်းရဲကိုယ်ဆင်းရဲတွေတရားတခါတွေတိတ်အာကြည်လာပူပေါင်းမှုမူးမွေးမွေးဖြစ်တာနော်အဲ့ဒီလိုတွေဖြစ်လာတော့ခန္ဓာကိုယ်ရပို့ပြီးတော့ဗာပြလာအိုးလာတယ် ရုပ်ဘလောက်ငယ်ငယ်ဒီတော့သောကပရိဒီဝါတွေနှိပ်ဆက်လာရင် အိုးလာတာမြန်မြန်အိုးလိုက်တော့ဗောဗျာယောဂမြန်မြန်ရလွယ်တော့အိုးလိုက်နားလိုက်နားလိုက်အိုးလိုက်နောက်ဆုံးတော့သိချင်းတရားနဲ့ဆုံးတာဒါတွေလည်းဖြစ်တတ်တယ်ဗျာတရားနဲ့မနေတိုင်းဗောတရားနဲ့နေတိုင်းတော့ဒါတွေဟာတရားစာကိုစားတော့နေရမယ်တရားကိုရှုမှတ်နေရမယ်ဆိုရင် ခုနကတော့ကဟေးကျုံလာလေရှုမှတ်နေရော ပျောက်သွားမယ်ဒုက္ခဒေါမနတာတွေဒါကျုံနေမှာလေကိုယ်ဆင်းရဲစိတ်ဆင်းတွေကျုံလိုက် ရှုမှတ်လိုက်ဒါနိုင်သွားမှာပဲအဲ့လိုတပြေးပြေးနဲ့နိုင်သွားဖြည်းဖြည်းနဲ့ရော့ရော့ရော့ပါပါပါသွားနောက်ဆုံးတော့ကင်းစင်သွားတော့ဒါကြောင့်မို့တရားနဲ့နေရင်ဒီကိလေသာတွေကိုကင်းစင်အောင်လုပ်လို့ရလောဘဒေါသမာနအပူကိလေသာတွေကင်းစင်အောင်လုပ်ရတယ်လုပ်လို့ရတယ်ပထမတော့နေအောင်ကျင့်ရတော့နောက်တော့ကင်းစင်အောင်ကျင့်ရတာ ကင်းစင်သွားရင်ခုနတောကပတိတွေဝါဆိုတဲ့တရားတွေလည်းမဖြစ်တော့ဘူးဒါတွေမဖြစ်သလိုအိုနာသေးဆိုတာတွေလည်းဒါတွေဒီဘဝမှာရဟနာဖြစ်အောင်လုပ်ရင်တော့ဒီဘဝတော့ခံရတာပေါ့ဗျအိုနာသေးနောက်ထပ်မဖြစ်တော့ဘူးဒါကြောင့်တရားရတာအကောင်းဆုံးအမြတ်ဆုံးလို့ဘုရားဖြေတယ်ဒါနဲ့ပတ်သက်ပြီးဘုရားရှင်ကသူ့မွေးပြီးနောက်ပိုင်းမေတော်ပေါ့နော်မေတော်ကြီးကခုနှစ်ရက်ရတော့ကွယ်လွန်သွားတယ်ပေါ့ဘုရားရှင်အမေတော် အဲ့တော့သူ့ရဲ့မိလေးတော်ခေါ်ရမီဆိုတာဘုရားသူ့အမရဲ့သားဆိုတော့သူအဲ့ဒီအချိန်မှလည်းသူကလည်းသားတယောက်မွေးနေပြီဆိုတော့သူ့သားလေးကိုထိမ့်တယ်နဲ့ပြစ်ထားပြီးဘုရားလောင်းလေးကိုတေချာနှိုးကြိုတိုက်ကြွေးပြီးမွေးခဲ့တာနောက်ဆုံးဘုရားရှင်ဘုရားဖြစ်သွားတဲ့အချိန်မှာဒီမိလေးတော်ကောင်းတဲ့မူကဘုရားစီလာပြီးတော့ဘေကုဏီမာထဲမှာဒါပထမဆုံးဘေကုဏီမာပါပဲသူကပထမဆုံးဘေကုဏီမာလာလျှောက်ပြီးသင်္ကန်းဝတ် အဲ့မှာတရားတွေရသွားတယ်ပေါ့ဗျာမညာဖွညာရရသွားပြီအရတမညာဖွညာရပြီးရဟနာဖြစ်သွားတယ်အဲ့ဒီမှာလျှောက်တဲ့စကားလေးမိရိတော်ကောရမီကသူပြိဋိနိဗ္ဗာန်ဆန္ဒမူကာနိဗ္ဗာန်မြတ်စွာဘုရားကိုလျှောက်တယ်ဒါတော့ဘုရားတဲ့ဒါတော့ဘုရားကို မေတော်ကတိုက်ကျွေးခဲ့တဲ့ပဂရိနို့ကြီးဟာတံပိုးလွန်နေပါတယ်တဲ့ဘာကြောင့်လဲဆိုရင်တဲ့ သားတော်ရဲ့ဒီပဂရိနို့ရေကြောင့်သားတော်ရဲ့ခန္ဓာကိုယ်ကြီးကြီးထွားစေပြီးအိုနာသေးဒါတွေပဲဖြစ်စီလို့ပါပဲသားတော်ဘုရားကမေတို့ကိုတိုက်ရွေးတဲ့တရားနို့ရေကတော့မေတို့ရဲ့အသိဉာဏ်ကြီးကကြီးမားမြင့်မားလာပြီးတော့အပေဆင်းရဲတွေကလည်းကင်းလွတ်ပြီးတော့မအိုမနာမသေးတဲ့နိဗ္ဗာန်ချမ်းသာကိုရောက်စေပါတယ်ဒါကြောင့်တန်ဖိုးကြည့်ပါတယ်မေတို့တိုက်ကြွေးတဲ့ပဂရိနို့ရည်ထက် သာတော်ဖရာရဲ့ဓမ္မနို့ကြီးကပိုးတံပိုးကြည့်ပါတယ်အဲ့ဒီလိုတံပိုးကြည့်တဲ့အတွက်သာတော်ဖရာမဲတော်အပေါ်မှာပိစဖို့နို့ကြွေးမရှိတော့ပါဘူးဖရာပရိနိဗ္ဗာန်ဆံဃာနေမှာဒါလျှောက်သွားတယ်ခုဘုန်းကြီးတို့တွေမိဘတွေရှိတာပေါ့နော်မိမိတို့မိဘတွေကျေးဇူးဆက်ချင်တယ်ဆိုရင်ဓမ္မကျေးဇူးနဲ့ဆက်နိုင်ကျေးဇူးကျေးပါတယ်ဒါလေးပြောချင်တော့နော်အမေရသီလမရှိသေးဒါနမပြုသေးတဲ့မိဘဒါနပြုတော့ ကိုယ်ကပံ့ပိုးပေးနော်သီလမပြည့်စုံသေးသီလတွေပြည့်စုံအောင်တမာတွေမပြည့်စုံသေးတမာတွေပြည့်စုံအောင်နော်ဝိပဿနာအာမထုတ်သေးဘူးဆိုရင်သမထတရားတွေအာမထုတ် အာထုတ်တောင်းဝိပဿနာတွေအာမထုတ်သေးအာထုတ်တောင်းတွန်းပေးတွန်းအားပေးရပံ့ပိုးပေးရတောက်ချင်တဲ့စိတ်အဓိကတော့ဒီမှာတော့ဘုန်းကြီးတို့ဝိပဿနာတရားတွေသမထတရားတွေပေါ့ဗျာဒါတွေဖြစ်အောင်လုပ်ပေးရင် ဒါကိုယ့်ရဲ့မိဘတွေကျေးဇူးဆရာရောက်တယ်ဒါလေးမှတ်ထားဖို့နော်။များပြင်းတော့တချို့မိဘဘာဟုတ်တယ်ဝါဒနာပါတာလေးရှိတယ်ဝါဒနာမပါပေမဲ့လည်းနည်းနည်းချင်းနည်းနည်းချင်းဆွဲခွာတော့အဲ့ဒါဆိုသူကသူပါလာတယ်ပါလာရင်လောက်ဖြစ်လာတယ်နောက်တစ်ခုကတော့ပါလျှောက်ထားလေဆိုတော့မြတ်စွာဘုရားပြောစရာဒီထဲမှာဘယ်ပြောစရာကအကောင်းဆုံးပါလေဘုရားလို့ဘုရားတရားမင်းကမေးတယ် ဂျာမီကနတ်တွေကကိုစားမိတာပါပဲအဲတော့မြတ်စွာဘုရားပြောစရာအာယုန်နဲ့မှာတော့တရားနဲ့ပြောခြင်းအကောင်းဆုံးပဲလောကမှာတ attva တွေကနော်ဟိုနှစ်သက်စရာအစင်းတွေနဲ့မြင်လေအစင်းတွေတွေ့ရင်ပျော်ကြတော့ဒီအစင်းမျိုးစုံဒါအာယုန်သမီးအာယုန်ပေါ့ဗျာပစ္စည်းအာယုန်ဒါညာနှစ်သက်စရာအနေတွေ့ရင်ပျော်တာနှစ်သက်စရာအတန်မျိုးစုံတခြင်းတန်တွေဒါတွေနားထောင်ကြတယ်နှစ်သက်စရာအနံမျိုးမျိုးတွေနော် ဒါတွေလည်းနှမ်းရှူသုံးဆောင်ကြတယ်နှစ်သက်စရာစားစရာမျိုးစုံဒါတွေလည်းမျိုးမျိုးချက်ပြုတ်စားတော့ကြတော့အတွေ့အထိမျိုးစုံဒါကတော့စာသံပေသာနဲ့ပြောတာပါဒီလိုဘုန်းကြီးနဲ့ဘုန်းကြီးကြောင်းနေသင်္ကန်းနေကောင်းကောင်းမွန်မွန်သုံးဆွဲတာမျိုးတွေပေါ့ကာတွေတိုက်တွေတာတွေနဲ့နေတာမျိုးဒါမျိုးပြောတာဗျာဒီပြောစရာအာယုန်တွေကလေဒီမကြီးတို့ဘုန်းကြီးတို့အများအားပြောကြည့်ပါလားဂျာရင်ညင်းငွေလာတာဂျာရင်စိတ်ပြက်လာတာ တရားအာယုံလို့မဟုတ်ဘူးစားစရာတခုကကဲဒီတခုတည်းချက်စားကြည့်ပါလားဟင်းကောင်းကောင်းတခုတည်းအများအားစားကြည့်မစားနိုင်ဘူးဗျာညင်းငွေလာတာအဲ့ဒါမျိုးအများအားဆက်တိုက်စားလာမရတော့ညင်းငွေသွားတာဟိုတကြားမကြစားတော့ဆိုင်တဆိုင်နဲ့အများအားဆွဲကြည့်ပါစားကြည့်ပါလားတကားလောက်စားရနေအဲစားတော့စေဘုန်းကြီးတို့တော့မှဒုက္ခဖြစ်တယ်တချို့ဒကမာကြီးတွေတကယ်တော့မချက်တာတော့ဆိုင်ပင့်ပင့်ကလည်းပင့်ကတော့မစိုးအောင်ဒကမာကြီးတွေ သူတို့ဓမ္မကြီးတက်ကြီးတော့မလုံနိုင်ရှာအောင်ငါကတော့သူတို့ဘုန်းကြီးကိုစိတ်ပြတ်မှသူတဆိုင်ပြီးတဆိုင်တပတ်တစ်ခါကကအဲ့လိုအနန်းကစားပြီးဒီဆိုင်ကအနန်းရမကြိုက်တော့နန်းလာအမြဲတမ်းစားနေဘယ်တော့ဆိုးမှမသိဘူးညောင်ဓမ္မကြီးကသူကမချက်တရှာပြီးမှလို့တဆိုင်ပြီးတဆိုင်ပြောင်းကရှာဆိုလိုတာဟိုအမြဲတမ်းစားနေဒီလိုပဲညင်းငွေသွားတာတရားတော်ကြအဲ့ဒီလိုမဟုတ်ဘူးဗျဓမ္မပီတိခံစားပြီးဆိုအထောက်ကြည့်လိုက် ခံစားနေတရားဒီဓမ္မပီတိဒုက္ခဒါကိုခံစားပြီးနေတရားအမထုတ်ပဲမနေနိုင်ဘူးဗျာအဲ့ဒါမျိုးသွားဖြစ်တာအထုတ်ကမှာကိုဂျင်းတာအဲ့ကြဘယ်သူမှခိုင်းစရာမလိုဓမ္မပီတိတရားထုတ်လို့ဓမ္မပီတိလေးခံစားဘူးအဲ့လိုမခံစားဘူးနော်ဗျာအတင်းကိုတွန်းနေရတာအဲ့လောက်ဒီဘုန်းကြီးတို့ကတော့နည်းနည်းအဲဓမ္မပီတိလောက်တော့ခံစားအောင်တော့ခံစားနိုင်အောင်တော့ခံစားဘူးအောင်တော့လုပ် အထုတ်စေချင်တာပေါ့ဗျာအားလည်းအထုတ်စေချင်ပါတယ်ဒီအထုတ်ရင်းနဲ့လည်းအခက်ခဲဆိုတာရှိပါတယ်အဲ့တော့မေးပေါ့ဗျာဒီခုနကတခါအပြောအောင်နေနဲ့ကြည်လိုက်အပြောအောင်ကြဖော်လို့တယ်ဗျာနော်အမှတချင်းနားထောင်နေတယ်ဆိုရင်လည်းသူ့ရဲ့တချင်းနားထောင်ဖို့ရအတွက်ပစ္စည်းပစ္စည်းလိုတာပဲခုခေတ်ဆိုရင်တော့ iPhone နဲ့ iPad တွေ internet တွေဒါတွေလိုတာပေါ့ဗျာအားတွေမရှိဘာလို့မရအောင်နောက်မီးကလည်းရှူမအင်တာနက်ကလည်းရှူမစားယူလို့ပေါ့အကုန်လုံးပြည့်စုံပါ တရားကြအဲ့ဒါတွေမလို့ဘူးဗျာဘာအဖို့မကိုမလို့လားအောင်းနဲ့မသိစိတ်လေးဝင်လေထွက်လေပဲမှတ်မှပြီးတော့ဝါယောဒပဲမှတ်မှကြိုက်တာမှတ်နေဘာအဖို့မမလို့ကိုယ်ခန္ဓာကိုကိုယ်အသိရှိရတာပဲဘာမှမလို့နော်ကြံတဲ့အပြောအောင်တွေကြအဖို့ရှားတယ်နော်တရားအပြောအဲ့လိုဖော်မလို့ပစ္စည်းမလို့တယောက်တည်းလုပ်လို့ရတယ်ဘာပစ္စည်းမှမလို့ပဲပြောနိုင်တာဒါကြောင့်မို့တရားနဲ့နေရတာ အကောင်းတရားနဲ့ပြောတော့အကောင်းဆုံးပဲဒီလိုဖြေသွားတယ်ပေါ့နောက်တစ်ခုမိတ်မြန်တယ်မေးပြန်တယ်ပေါ့လေရသော်ဗျာဒါကြောင့်ကာမိဆန္ဒနိဝေနနဲ့ဆိုင်ပါလေဗျာနှစ်သက်မှုလောဘတဏကုန်သွားတာဘာကြောင့်ဖို့အကောင်းဆုံးပါလေဒါလေးမေးဂျာမင်းနဲ့နှစ်သက်မှုမြန်နှုတ်တွေ့တာမှုတဏလောဘကုန်သွားတာဒုက္ခကုန်သွားတဲ့အတွက်အမြတ်ဆုံးအကောင်းဆုံးပါပဲ နော်မျက်စိကအစင်းလာတာလေးတွေတွေ့ရင်ကြည့်ခြင်းနဲ့နားကအတန်ကောင်းတာလေးတွေ့ပါဗျာနားထောင်ခြင်းနဲ့နှာခေါင်းလည်းနှာကောင်းကောင်းလေးတွေ့နားရှူခြင်းတာပဲရှားကလည်းစားစရာကောင်းကောင်းလေးရှိလို့စားစရာကောင်းကောင်းလေးတွေ့ရင် စားခြင်းတာပဲကိုယ်ကလည်းတွေ့ထီကောင်းကောင်းသုံးဆောင်လေးတွေပစ္စည်းပစ္စည်းထူဆန်းလေးတွေပေါ်ပင်လေးတွေသုံးစင်ခြင်းသုံးခြင်းတော့အဲအဲ့ဒီလိုဖြစ်နေတာဒီအာယုန်ဒီပေါ်မှာနှစ်သက်တဲ့တွေ့တာတဲ့မမောတဲ့တဏှာကြောင့်ပေါ့ဗျာ အဲ့တော့ဒီအာယုန်တွေရဖို့အတွက်ဘာလို့ကြားလဲလူတွေမနဲ့မိုးလင်းရနေညနေမိုးချုပ်သည့်တီအောင်ရှာကြတယ်ဖွေကြတယ်ရလိုက်ခံစားကြတယ်ခံစားကြတော့ပို့ပြီးခံစားခြင်းတော့ဗောဗျာအစ်စ်ဆိုလဲနောက်တာအစ်စ်ပေါ်လာထရခြင်းတယ်ဟွန်းဒီတော့ပိုးရှာတယ်ပိုးရှာတော့လောဘတွေပိုတက်တော့ဗောဒီကလေးရပြန်တော့လောဘတွေကပိုဖြစ်တယ်မရပြန်တော့ဒေါသတွေကဖြစ်တယ်ဒီတော့ လောဘတွေဒေါသတွေနဲ့အဆုံးမတောင်ဖြစ်တော့ဒေါကတွေဒေါမနတာတွေဖြစ်ရတော့ဒီအာယုံ၅ပါးနှစ်သက်တဲ့မြန်နိုးတဲ့လောဘတဏကြောင့်ကိုယ်စိတ်ထဲမှာဘာတွေဖြစ်လာလဲပူလောင်မှုတွေဒါတွေကဖြစ်လာတယ်စိတ်တွေထဲမှာစိတ်မှာပူလောင်မှုတွေဖြစ်လာရင်ဘာဖြစ်လဲဆင်းရဲဒုက္ခတွေဖြစ်လို့တော့ပဲဒီဆင်းရဲဒုက္ခနဲ့သေသွားရင်ဒီဘက်ဘဝမှာလည်းမချမ်းသာဘူးဗျာသေသွားရင်လည်းဘယ်နည်းနဲ့မှကောင်းတဲ့ဘုံဘဝရောက်ဖို့မလွယ်ဘူး နော်ဒီဘဝလည်းဆင်းရဲရနောင်ဘဝလည်းဆင်းရဲရဒါဘယ်သူကြောင့်မို့လဲလို့မေးလိုက်ရင်ဒီအာယုံမောမုန်ဒီမှာနှစ်သက်တွဲတားနေတဲ့တဏှာကြောင့်ပဲဒီကာမိဆန္ဒနိဝရဏပေါ့ဗျာဒီနိဝရဏနဲ့ပတ်သက်ဒီလိုနှစ်သက်တဲ့တဏှာဒီပေါ်မှာညံနိုးတဲ့ဆွဲလန်းတဲ့လောဘတဏှာပေါ်လာရင်ခုနလိုဖရမိန်တယ်ဒါလေးကိုတတိနဲ့ညာနဲ့ရှုမှတ်ရမယ်ဘလောက်ဒီရှုမှတ်မယ်ပေါ်ပြီးပျောက်သွားဖြစ်ပြီးပြတ်သွားတော့ရှုမှတ် စာပန်းတော့နည်းနည်းခက်တာပေါ့ဗျာတင်းတင်းရင်မှတ်ပေါ့မှတ်ရင်မှတ်ရင်မှတ်ရင်ဒါလေးရေရောရောရောရောပါပါပါပါပါပါပြောက်သွားမှာပဲနော်လုံးဝကုံသွားအောင်ရှုမှတ်နိုင်မှပိုကောင်းတာပေါ့နော်ဘုရားရဟနာများကြတော့ဒီတမေဘုဒ္ဓနာကို လုံးဝမဖြစ်ကြဘာဖြစ်လို့ဒီပုဂ္ဂိုလ်တွေကလောဘတဏလုံးဝကုံသွားအောင်ကျင့်ကြနိုင်တယ်အဲဒီလိုဖြေပေးလိုက်တဲ့ခါကျတရားမင်းကြီးသဘောကျသွားတယ်ပေါ့ဗျာ မြတ်စွာဘုရားမြတ်စွာဘုရားရဲ့ဒီပိသားတော်ကအပေါင်းတို့ဟာတရားလူကိုတဲ့ခုလိုတရားဟောတယ်တရားပြတယ်ပေါ့တရားလူကိုလှူပြီးတိုင်းလှူပြီးတိုင်းပေါ့တရားနဲ့ပတ်သက်တဲ့ကုသိုလ်တွေပြုပြီးတိုင်းပြုပြီးတိုင်းတပည့်တော်အမျှပေးဝေပေးဖို့မိတ်တော်မူပါဗျာမိတ်ကြားပေးတော်မူပါဗျာလို့လျှောက်ထားတယ်ဒီနေရာမှာအဲ့လိုလျှောက်ထားပြီးနတ်ပြည်ပြန်သွားပါတယ်နတ်တရားများသောအားဖြင့်ဒီလူသူတိတ်ဆိတ်တဲ့ချိန်လာတော့ မနေ့ရောက်တဲ့ခါကျမြတ်စွာဘုရားတပိသားတန်ခါတွေအကုန်လုံးခေါ်ပြီးတော့မင်ကြားပါတယ်။ညကတရားမင်းနဲ့မေးဖြေလုပ်တဲ့အကြောင်းအရာတွေပြန်ဟောပါတယ်။ဟောပြီးတဲ့အခါမှာရန်တို့သင်တို့တွေကဒီနေ့ကစပြီးတရားဟောပြီးတဲ့အခါတရားနာပြီးတဲ့အခါတရားရှောက်ရှုမှတ်ပြီးတဲ့အခါတရားနဲ့ပတ်သက်တဲ့ကုသိုလ်တွေကိုနတ်တွေပြမာတွေလူတွေကိုမျှပေးဖို့ရမယ်လို့မိန်တော်မူတယ်ပေါ့နော်။ဒါကြောင့်ဘုန်းကြီးတို့ဘာကုသိုလ်လုပ်လို့အဲကုသိုလ်ကောင်းမှုနဲ့မျှပေးဖို့ရည်ကြည်ပါတယ်နော်။ အဲဒီနေ့ဒီလောက်နဲ့တော်မယ်ဗျာနော်ဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ